ဂုဏဝါပနာမရဟောပနာမရဟိပနာမေကတိတတိအဋ္ဌိတသိတိဟောတိဂုဏဝါသီလသမာဓိပညာရှိညာဘုရားတရားသံဃာယတနာအမြတ်သုံးမနတ်တိပနာမရောလောချိမောရှိခိုးခြင်းငါထိုက်တော်မူပါပေ၏ ပနာမရေလောက်ချီမရှိခိုးခြင်းငါထိုက်တော်မူသောဘုရားတရားသံဃာယတနာမြတ်သုံးမန၌ပနာမေလောက်ချီမရှိခိုးခြင်းငကတိပြုအပ်သည်ရှိသောယထေစီတာသိတိမိမိတို့လိုလားအပ်သောကြိုတရားဤပြည်ကြီးခြင်းသည်ဟောတိမௌချမသွေဖြစ်ပါ၏ဤသောဝိနယပိတကသုလဝါပါဠိလာရှိသည်နှင့်လျော်ညီစွာ ယေရှုတော်ရှင်မကြီးဆရာတော်ဘုရားကြီးဝိပဿနာတရားညွှန်ကြားပြသတော်မူသည့်43နှစ်မြောက်အထိတ်အမဩဝါဒခံယူပူဇော်ဘောသဖြင့်ရှင်ရင်သည့်အခါဝယ်ဘုရားမြတ်ဆုံးယတနာတရားမြတ်ဆုံးယတနာသံဃာမြတ်ဆုံးယတနာယတနာသုံးပါးဥထိတ်ထား၍ဆရာမိဘအနန္တ၅ပါးတို့ကုံအာယုံပြုလျက် လေဥချီမောရှိခိုးပူဇော်ဖူးမြော်မှန်လျှော့ကြောချရတဲ့ပနာမကုသိုလ်ကံစေတနာအမျိုးမျိုးနဲ့နဲ့မှကြွရောက်တော်မူလာကြသည်သံဃာတော်ဘောင်ရှင်ကောင်းတို့နဲ့တရားနဲ့ပြောချွင်သူတော်ချင်းတို့ဟာနာနဲ့အာယုံဆွမ်းနေဆွမ်းမောခြင်းချုပ်ခြင်းဩဇာဖြာဖြာနှင့်ညနေခါပြောင်းရမကသတုမရုတို့ပြင်ဆက်ကလူဒါညာရတဲ့ဒါနကုသိုလ်ကံစေတနာ 43နှစ်မြောက်ထိန်မှာဩဝါဒခိုင်းပူဇော်ပွဲဖြစ်များအောင်အဖေဘကချက်ပြုတ်ကျွေမွေတန်ရှင်ရဲ့တော်ဖြင့်နေကျေချက်တတ္တလည်းဖြင့်ဆောင်ရွက်ကြရတဲ့ဝေယဝိသသီလကုသိုလ်ကံစေတနာငါးပါးရှစ်ပါးမေတ္တာအပြင်ဇွမ်းပကရှိသမျှကျင့်သုံးဆောက်တည်ကြရတဲ့သီလကုသိုလ်ကံစေတနာသွားရထိုင်လျောင်ပေါင်းရိယာမြတ်တာကဖြင့် ခမလာရှိမှပွားများအားထုတ်ကြရတဲ့သမထဝိပဿနာဘာဝနာကုသိုလ်ကောင်းမှုကစေတနာပြပြတို့ကြောင့်သံဃာတော်ပေါင်းရှင်ကောင်းတို့နဲ့တကွာမြို့နေသူအပေါင်းရွာနေသူအပေါင်းအိမ်နေသူအပေါင်းမြေမောက်တရားနာသူတော်ကောင်းတို့ဤကိုတွင်ကိုဘနထာနာတို့၌မကောင်းသောဘေနိဋ္ဌယံဆွေအန္တရခသိကိလိုငြိမ်းညဝေးကွာကြ၍ အသက်ရှင်အနာကင်းကျမ်းမာချမ်းသာခြင်းကြီးပွားရေးရှိပွားရေးပညာရေးကြီးတို့၌ရန်နိုင်အောင်ဆောင်နိုင်မြောက်တာတိုင်းဖြောင်းတောင်တိုင်းပြည့်လျက်မဲ့ဖို့နိဗ္ဗာန်ကိုမိမိတို့ရှိဘူးအာထုတ်ထတဲ့ကုသိုလ်ခြေခံ၍လင်းမြန်စွာဆိုက်ရောက်မျက်မှောက်ပြုလွယ်နိုင်ကြပါစေကုန်သတည်း ရွှေစီဆရာတော်ဘုရားကြီးကသီလမြန်ပေးသနာတော်မူပြီးဖြစ်ပါလိမ့်မယ်နော်။ဒါကြောင့်ဘုန်းကြီးတို့ဟောလိုတဲ့တရားဟောကြနာကြကြီးညိုကြရအောင်။ဒီတော့နောက်ပိုင်းနေအဖြစ်အခုခါကာလအဖက်ဖက်ကအလုံးအေးအေးသက်သာသွာလာလှုပ်ရှားနိုင်ကြသဖြင့်အချိန်အနည်းငယ်ပိုကောင်းပိုသွားပါမယ်။တရားတစ်ပုဒ်ရဲ့ ရှင်းအောင်အစဉ်တက်အောင်ဆိုပြီးတော့အချိန်မိုးနည်းနည်းဘုန်းကြီးတို့ဟောကြနာကြကြီးညိုကြရအောင်သာသနာတော်2536ခုကောဇာတက္ကရီ1354ခုနှစ်ဥဒုဟေမန္တဆောင်းလရာသီနတ်တော်လာပြည့်ကျော်3ရက်နေ့ညရန်ကုန်တိုင်းရန်ကုန်မြို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီး ဝိပဿနာတရားညွှန်ကြားပြသတော်မူသည့်43နှစ်မြောက်အထယမဩဝါဒခံယူပူဇော်ပွဲဓမ္မသဘင်တော်မြတ်၌ဟောကြားသည့်သုဒ္ဓတာပိဋကသံယုတ်တနိကေသလာယတနာဝကသံယုတ်အာသီဝီသောပမသုတ်တန်ဓမ္မဒေသနာတော်ဒီအာသီဝီသောပမသုတ်တန်ကို ယေရှုရှင်မဟာကြီးဆရာတော်ဘုရားကြီးဟောကြားသဖြင့်စာအုပ်အဖြစ်ရောက်ရှိနေပါတယ်။ဘုန်းကြီးတို့ရဲ့မူဝါဒရမူဝါဒကကိုယ့်ရဲ့ယေရှုရှင်ဆရာတော်ဘုရားကြီးများလမ်းပြသွန်သင် ဟောကြားတော်မူတဲ့တရားဓမ္မစာအုပ်တွေကိုအခြေခံယူမှန်နိုင်ထားပြီးတော့ဟောကြားပါ။အဲ့ဒီတရားပထမဦးဆုံးဟောကြားဖို့ထုတ်လုပ်စဉ်က18နာရီမျှကြာပါတယ်။ တနေ့တနာရီတနေ့တနာရီနဲ့ဆက်ရှင်းနာရီကြာတဲ့တရားကိုယနေ့ဘုန်းကြီးတို့ကတရားရည်ဝါပြီးဖြစ်တဲ့ဓမ္မသူတော်ရှင်အပေါင်းတို့အားနှစ်နာရီမြတ်နဲ့ပြီးဆုံးအောင် ဆိုပြီးတော့လူရင်းချုပ်ကလေးတွေရွေးထုတ်ဟောပြသွားမယ်ဖြစ်ပါတယ်။ဒါကြောင့်ဒုတရားဟောကြားမည်ဖြစ်၍တရားတော်ပိုင်ရှင်မယားသခင်အကျေကျုံကောင်းအနန္တကို အာယုံပြင်းမမျောချကဘုန်းကြီးများကဇီဝန္ဒနာနှုတ်နဲ့ရှ िख ိုးပူဇော်ပါမယ်နမောအာတိဝိသောပမသုတ်တန္တဓမ္မဒေသကသသမ္မာသမ္ဗုဒ္ဓသာသမ္မာသမ္ဗုဒ္ဓသာဒုက္ခသမုဒယနိရောဓနေမေဃတပြာလေးသစ္စာကိုသေချာပိုင်ဖြသိမြင်တော်မူပေထသော သာသာသီဝိသောပမသုတ်တန္တဓမ္မဒေသကသာအာသီဝိသောပမသုတ်တံခောဘေး လိုရသောအိုလူသာဆိုတဲ့တရားဒေသနာတော်ကိုကရုဏာရှိသောပညာဖြင့်ကောင်းမွန်စွာဟောကြားတော်မူတာသောထိုမြတ်စွာဘုရားအားမေယမက43နှစ်မြောက်ထိန်အမဩဝါဒခံယူပူဇော်ပွဲသဘင်ဆင်ရင်ကျင့်ပပူဇော်ကြသည့် တပိတကတကမအပေါင်းသူတော်ကောင်းတို့ဤနမောဗုဒ္ဓဗုဒ္ဓဂုံတုဓမ္မဓမ္မဂုံတုသံဃာသံဃာဂုံတုဆရာဆရာဂုံတုဇေယီစုလုံးမောကြည်နုလာစွာရှိခိုးခြင်းဝန္ဒနာသည်အာတုစင်စင်မသွေဖြစ်ပါစေတည်းဖယား အဲ့ဒါလို့ပဏာမမင်္ဂလာပြုပြီးနောက်ရှင်းညာရှင်းညာဆရာတော်များနဲ့ရွှေကြီးဆရာတော်များဒါနသီလဘာဝနာသုံးများစုံလင်တဲ့ကုသိုလ်ဓမ္မပွဲကြီးရင်ပြီးသွားပြီဘုန်းကြီးတို့မြင်အားရှုထောင့်ကနေပြီးတော့ဝိပဿနာတရားရဲ့စွမ်းအားသတ္တိကြီးမားဖို့ဒီဝိပဿနာလုပ်သည့်အာမထုတ်ရင်မဖြစ်တဲ့ အနေအထားမှာအခြေအနေက တောင်းဆိုလာပြီဖြစ်ပါသောကြောင့်ဘုန်းကြီးတို့တရားဓမ္မတို့အတွက်ဘေးလို့ရာသွားအိုလူသာလို့တရားနာမပေးရအောင်ယနေ့ဟောနာကြီးညိုမတရားကဘာတရားလဲအဲ့ဒီတရားဒေသနာတော်ရဲ့အခြေခံကိုယူပြီးတော့ဘုန်းကြီးတို့တရားဓမ္မများမာတိကာကောင်းစဉ်လေးဆိုရအောင်မင်တရာက ပြင်များရှိသူ လေးစုမွေမြအနန္ထာကေလိုလာကျိုးမြင်ရေနင်းသောငါအင်လူသလူယုံသာတော်ထထစေလျက် ရွာပြဲဆိုင်ရာဝင်လာသမျှထွက်ပြေးကလင်လေဝရေရင်ဤကံပြင်မှအောင်လင်ဖွဲ့ညာလက်ချေအပြင်ကုသနင်းသောညာလင်ကွာဝေးကိုကံဝေသော စာရေးလင်းလင်းကန္တနေသည်အသင်ပု္ပ္ပာဖြေစံလောလောက လူငယ်လူရွယ်အနေအထားအပြင်ညာရင်ညာသွေးထက်မြက်ဖို့ဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်ရှေးခါကာလသမယတုန်းကသက္ကရာဝှက်ကြတယ် မှန်ရလားအဲ့ဒီသက္ကရာဖြေနိုင်တဲ့သူဟာအောင်ပန်းရတယ်မဟုတ်လားအခုယောဂီတွေလည်းပဲဘုန်းကြီးကသက္ကရာဖွက်လိုက်ပြီး ပု္ပ္ပာအချက်အလက်ကဘယ်နှမျိုးလဲအောင်ပန်းရဖို့တော့မသေးကြဘူးကလောသီးပဲစားရတော့မယ်ထင်တယ်။ကိုင်ပြန်ဆိုမင်တရာကပြင်များရှိသူလေးစုမွေများလေးစု အနန္ထာကေလူလာကျိုးမြင်ရေနင်းသောယံငါအင်းလူသလူယုံသတော်ထထစေလျက်ရွာပြည့်ဆိုင်ရာဝင်လာသမျှထွက်ပြေးကလင်ဒေဝရေရင်ဒေဝ ဤကံပြင်မဟောင်းလင်းဖွဲညာလက်ချေအဖြင့်ကုသွားနင်းသောယံလင်ကွာဝေးဟိုကံပေသောဆိုင်ရင်လင်လင်ကံတနေသည်အသင်ပု္ပ္ပာဖြေစံလောအသင်ပု္ပ္ပာ သက္ကရာဘယ်နှချက်34ချက်ဘယ်နှချက်မှားတဲ့အခါလဲမှားပြီမပေါ့လေခိုင်းနေတော့ကြောရွတ်ဆက်လန်းလေးအခြေခံမှတန်းတင်ကြရအောင်ပြိဿရှေးခါကာလသမယတုန်းက ဥပရိလက်တလုံးကြားနဲ့လိမ့်လဲလဲပြားပြီးတော့စားတော့နေခဲ့တဲ့လူတယောက် ဘယ်ပုံမှန်နဲ့မှအတိအကျဖမ်းယူအပြစ်ပေးလို့မရနိုင်တဲ့ဖြင့်ဘယင်ထိဖရာကလူသားတွေဆင်းရဲအောင်ဒုက္ခပေးတဲ့လူတယောက်တော့ခေါ်ယူဆုံးမပါမယ်ဆိုပြီးတော့ငွေကြီးလေးကောင်ထိမ့်မို့ရငွေဒိန်းအလုပ်ပေးထား။ဘာပေးထားတယ်။အဲ့ဒီငွေကြီးလေးကောင်ကိုအိတ်ချိန်တိုင်းသိရမယ်ထချိန်တိုင်းနှိုးရမယ်စားချိန်တိုင်းကြွေးရမယ်။ အိုက်တဲ့ချင်းငါကာလရေချိုးပေးရမယ်ဘယ်လိုရည်ရွယ်ချက်လဲဆိုတော့ငွေကြီးလေးကောင်ဆိုတာကအဟိတ်တရိစ္ဆာန်အသိဉာဏ်မရှိဘူးဒါကြောင့်တကောင်ကအိတ်ချင်းနဲ့တကောင်ကစားချင်းနဲ့တကောင်ကရေချိုးချင်းနဲ့တကောင်ကထချင်းနဲ့ဒီကမှတယောက်တည်းနဲ့လေးကောင်သောမွေတို့ဤအလိုဆန္ဒမလိုက်လျောနိုင်ရင်ဖြင့်အဲ့ဒီမွေကြီးတွေက စိတ်ပေါက်ပြီးတော့ကြိုက်လက်ပြချင်းဖြင့်ဒီလူသိနိုင်တယ်တဲ့မှန်ရဲ့နော်အဲဒီလိုအနေအထားနဲ့ထားတော့မွေဒိန်းသမားကဘယင်ထီပီအားကိုယ်တိုင်သူ့ကို အလုတ်ပေးတယ်ဆိုပြီးတော့ကျင်းတတ်နေတယ်မွေကြီးတကောင်ကရင်ဝင်ကြတဲ့ကအခွေနဲ့တွတ်ပြီးတော့မေကြီးအောက်ကပပြင်းထောင်နေတယ်ငွေကြီးနှကောင်ကလက်မောင်းနှစ်ဖက်ရစ်ပါတွဲတက်ပြီးတော့နရွက်အောက်ပခုံးပေါ်မှာ ပပြင်းထောင်းနေငွေကြီးတကောင်ငါတော့ကြောရင်ကိုပတ်ခွေပြီးတကလာကောင်းမောကပပြင်းထောင်းနေတယ်ဘယ်နှကောင်အဲ့ဒါကိုအသိဉာဏ်ဆင်ញင်ကင်းမဲ့တဲ့မွေဒင်းယောက်ျားကလဲပင်အောက်ကပပြင်းထောင်းနေတဲ့မွေကိုလည်းဆွဲယရနာနေရွယ်နှစ်ပိုက်အောက်ကပခုံးမပပြင်းထောင်းနေတဲ့နှကောင်ကို နာဝတ္တန်စာယရနာ ခေါင်းမောကပဇင်းပပြင်းထောင်နေတဲ့မွေကိုတော့ဖြင့်ဥဆောင်ပန်းယရနာအနေအားဖြင့်စွဲလန်းပါရပြီးတော့နေတယ်တဲ့အဲဒါလိုနေတဲ့အချိန်ကကာလမှာအကျိုးလိုလားတဲ့ကိုဇောင်းနာကအမောင်းလို့သာသင်္ကိုဘယင်ထိပယကချစ်ခင်မြန်လို့ဆိုပြီးတော့ဒီအလုတ်ပေးထားတာမဟုတ်ဘူး ဟောဒီမွေကြီးလေးကောင်ကတကောင်ကောင်အလိုမကြရင်ကြိုက်သအောင်ဆိုပြီးတော့သင်မင်းစီတို့သင်ကိုတွန့်လွတ်နေခြင်းဖြစ်တယ်ဒါကြောင့်တွေးမနေနဲ့ငေးမနေနဲ့ဘေးလို့ရာသွားအိုလူသာလို့အကျိုးလိုလားတဲ့ကိုဆောင်နတ်ကပြောပါတယ်အဲလိုပြောတဲ့အခါကျတော့မှသဘောပေါက်နာလဲပြီးတော့မွေကြီးတွေတိတ်တိတ်အိပ်ပျော်နေတဲ့အခါကာလမွေတင်းယောက်ျားဟာပြီးသွားခဲ့တယ် အဲဒီလိုပြေးသွားတဲ့အခါမှာဘုရင်ထိပယကသိတော့မပြေးဘူးဒီကောင်ကိုတပ်ဖို့ရဆိုပြီးတော့ကျောင်းတော်ကယံစညို့သူယံဘက်ဖြစ်ခဲ့တဲ့၅ယောက်သောမတဲ့သူများကိုမင်းရဲ့အမိတ်အာနာလက်နဲ့ရိတ်ခါပေးပြီးတော့တွေ့ရသင်ကြရင်ဒါမဆိုင်နဲ့ခေါင်းကိုပိုက်မိတကားလားတတ်ခဲလို့လူသားသမန်း၅ယောက်ရှင်လွတ်လိုက်ပါတယ်ဒီတော့ပြေးသွားနေတဲ့မွေတဲ့ယောက်ျားက ငါနောက်မှာတော့ငွေတွေလိုက်မလာနိုင်ဘူးထင်ပါရဲ့ဆိုပြီးတော့အပြေးအာလျှော့လိုက်အဲဒီလိုလျှော့လိုက်တဲ့ထွင်အကျွတ်လို့လာတဲ့ကိုဆောင်နာကအိုလူသားမွေးကြီးလေးကောင်ကလည်းပဲကျွေးမဲ့မွေးမဲ့ရေချိုးပေးမဲ့စားကျွေးမဲ့ပုဂ္ဂိုလ်မရှိဘူးဆိုပြီးတော့အနတ်ခံလို့တင့်နောက်ကလိုက်နေပြီဒေါသတကြီးနဲ့ဒါတွင်မြမကမွေကြီးတွေဆိုရင်ကခမမဟုတ်ဘူးရဲ့လို့ဘယင်ထိပရားကသိရညိုးပဲရန်သူဖြစ်ခဲ့တဲ့ မတက်သူပုဂ္ဂိုလ်ကိုမင်းအမိတ်အာနာယတုရိခါလက်နဲ့အပြည့်အစုံနဲ့တွေ့ရသင်ကြိုင်ဓမ္မဆိုင်မှုဆိုပြီးတော့သတ်ဖို့ရှင်းလွတ်နေတဲ့ဒါကြောင့်တွေးမနေနဲ့ငေးမနေနဲ့ဘီလို့ရသွားအိုလူသာအဲဒီလိုအားပေးတဲ့အချိန်ကကာလရှိသမျှစွမ်းအားနဲ့ပြည့်တဲ့အခါမှာမင်းတရားကြီးကစဉ်းစားဒီကောင်ဟာမွေကြီးလေးကောင်လည်းကခံမှာမဟုတ်ဘူး လူသားသမား၅ယောက်လည်းညိုသူရံဘက်မတက်တဲ့လူတွေဖြစ်နေလို့ကခံမှာမဟုတ်ဘူးဒါကြောင့်သူနဲ့ငယ်ပေါင်းကြီးပေါ်ဖြစ်တဲ့ပုဂ္ဂိုလ်ကိုမင်းအမိတ်အာနာနဲ့မောင်းမင်းမင်းရတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကိုပရိယမာယာနဲ့လက်ပတ်သွေးဆောင်ပြီးတကလာအနာကကောင်းဖြတ်သတ်စေလို့ဆိုပြီးတော့နောက်တစ်ယောက်လွတ်လိုက်ပြန်ပါတယ်ဒီတော့ယခုနေငါလိုပဲငွေတယောက်ကြားက ငါနောက်မှာတဲ့လိုက်လာတဲ့လူအရေးအိမ်အောင်မမြင်သေးပါဘူးလေမောပန်းလာတယ်ဆိုပြီးတော့စိတ်အားတွေလျော့အားအိမ်ပြော့ပြီးတော့မှအတော့နှင်ရာကခပ်ဖြည်းဖြည်းလေးနေလိုက်အဲ့ဒီခါမှာကျွလွန်လာတဲ့ကိုဆောင်နှက်ကဟိုလူသားသင်းနောက်ကမွေကြီးလေးကောင်ကရှူရှူရှဲရှဲဒေါသတွေလက်တွဲပြီးတော့လိုက်နေတဲ့လူသားသမားကအယောက်ကလည်းပဲတက်ဖြန့်ပြီးတော့လိုက်နေတဲ့ ဒီဓမ္မအဲ့ဒီမွေလေးကောင်လူသားသမား9ယောက်အကတ်ခံမှာမဟုတ်ဘူးဆိုပြီးတော့အတွင်လူယုံတော်ကိုလည်းပဲလွတ်ထားတဲ့တွေးမနေနဲ့ငေးမနေနဲ့ဘေးလို့ရသွားအိုလူသားအဲဒီလိုအပိတဲ့အခါထချင်းတဖန်အာယူပြီးတော့ပြေးသွားပြန်တဲ့အခါမှာ6အိမ်နှံရွာတရွာရောက်သွားသို့တော့အဲ့ဒီရွာက လူမနေတဲ့အတွက်ဒါကြောင့်အကုန်လုံးပြည့်စည်နေပြီ မွေတွေယောက်ျားကလည်းပဲစားစရာဝတ်စရာသုံးဆွဲစရာတစုံတစ်ခုရလို့ရညာနေအပြင်တအိမ်တချင်းဆိုပြီးတော့ရှာလိုက်တာစားစရာနတ်တိတောက်စရာကဗလာသုံးဆွဲစရာကဘာမျှမရှိအဲ့ဒါနဲ့အင်မတန်အာသွန်ပြေးသွားလို့မောပန်းရတဲ့တွေ့တာကြောင့်ရွာလည်းကကိုယ့်ဘုံရိပ်လေးမှာခဏများမေ့သိနေနာအောင်မယ်လို့ရတ္တနှုံးမင်းလင်ကိုကြိုးကိုလိုလာတဲ့ ကိုဆောင်နတ်ကအမောင်လူသာနားထောင်ကြည့်ကြမြင်းခွာသာနဲ့ထော်ပြီးတော့ညာသံပေးအဝေးကရန်သူကြီး6ယောက်လာနေတယ်တွေ့သည်များလူဒါမဆိုင်မဲ့နဲ့ခုံပိုင်းသာဖြတ်ပစ္စည်းယူလို့သတ်တဲ့ဓမြကြီး6ယောက်ဒါကြောင့်တွေးမနေနဲ့ငေးမနေနဲ့ဘေးလို့ရသွားအိုလူသာရန်သူနောက်ကဘယ်နှယောက်ရှိပဲလဲပြိဿညစွာဘုရား သတ်မဲ့လူတောင်မှောင်ခိုပြစ်ပါပေါ့လားမွေကြီးက၄ကောင်လူသားသမားက9ယောက်9ယောက်အတွင်းလူယုံတော်1ယောက်10ယောက်ရွာပြည့်သမျှက6ယောက်16ယောက်အဲ့ဒါနဲ့ကြော်ပြီးတော့အာသွန်ခွန်ဆိုင်လိုက်လိုက်လဲလဲပြေးသွားတဲ့အခါမှာရှေ့ကလေစီတန်လိုက်ထမ်းပြီးတကလာမြည်ရန်ကြီးတစ်ခုကားချင်းနေတယ် အဲ့ဒါတော့ကရှိနေတဲ့အခါမွေးတဲ့ယောက်ျားမှာအချင်းအကျကျနေတဲ့ရှစ်တူတော်ထပ်ဖို့နောက်ဆောက်တော်လက်ထုပ်ဆိုတာလို့ရန်သူတော်က16ယောက်ရှင်းမှလည်းပဲအကရွေနင်းမြောက်သွားပါလင်အသွေးအသာရှာမရနိုင်အောင်ရေကြီးကထံရေကြီးကကြံလေတယံနဲ့ဆိုပြီးတော့လိုင်းလိန်နေပြင်းထန်တဲ့မြေရကြီးကစီးကာနေတဲ့ဖြင့်ကြံရမရဖြစ်နေပြီခေါင်းကုတ်လို့ငါဘယ်လိုလုပ်ရပါမလဲ အဲ့ဒီလိုဟောမြောဒီကြည့်နေရှိနေတော့အကျော်လိုလာတဲ့ကိုဆောင်နတ်ကအမောင်းလူသားဘာတွေစဉ်းစားပြီးတော့တန်မိုးရှိတဲ့အချိန်တွေကိုဖြုံနှီးပြနေတာလေမြင်မူလားထင်းသေးဝါတွေကိုကြိုးကျိန်နွယ်တွေနဲ့ဖောင်ဖွဲ့ပြီးတော့ရှိသမျှလက်ချေတို့ဖြင့်ကိုယ့်ရဲ့ခဟိုဘကံပြေပါတော်လားလို့တွေးမနေနဲ့ငေးမနေနဲ့ဘေးလို့ရသွားအိုလူသား အဲဒီလိုအကြံဉာဏ်ပေးတဲ့အခါမှာထင်းသင်းဝါတွေကိုကျုံကျင်ွယ်စသည်ဖြင့်ဖောင်ဖွဲ့လို့အဲဒီပေါ်မှာရင်ကလေးမဲတင်ကလက်ချင်နှစ်ဖက်တို့ဖြင့်ကူးရပြီးတော့သွားပါတယ်နောက်ကလည်းပဲမွေကြီးလေးကောင်းရဲ့လူသားသမား9ယောက်ရဲ့အတွင်းလူယုံတော်ရဲ့ရွာပြည့်တမြ6ယောက်ရဲ့ဒါတွေကလည်းခြေအားခံပြီးတော့နင်းလာငါလာလို့လိုက်ကန်းစားလည်းရောက်ရဟိုကတော်တော်လေးရည်နဲ့ဝေးတဲ့ မြေပြင်ရဲ့၄ပိုင်းတစ်ပိုင်းရောက်တဲ့အချိန်ကကာလမှာပြန်ပြီးတော့မှမျောကြည့်လိုက်တော့အခဲမကြည်တဲ့အနေအထားပြင်ရသူတော်16ယောက်ကိုမြင်ရတဲ့သို့တော့အဲ့ဒီရေမြေကိုပိုင်သားတဲ့ဘယင်နဲ့ရေချားမြေချားဖြစ်နေတော့သူ့ရဲ့အာနာစွမ်းအားဟာလည်းပဲဏိကုံးချုပ်တတိုင်းကာလိုက်ပြီးမဟုတ်လားပြိတ္တာဒါပေမဲ့လို့မြေပြင်မဆုံးသေးရင်မြေဓမ္မကြီးနေတဲ့ငါလိမ္မာကမွေးကင်းသားတွေကလည်းနှောက်ရှက်နိုင်သေးတယ်မဟုတ်လား လေပြင်းမိုးထန်ကြပြီးတော့လည်းပဲသိနိုင်သေးတယ်။ဒါကြောင့်သူခမယရှိသမျှအာနမပြေးဆုံးနေသောရေပြင်းကိုဆက်လက်ကုလို့လေးပိုင်းနှစ်ပိုင်းလောက်ကြတဲ့နေရာရောက်တော့နောက်ပြန်ကြည့်။နောက်ပြန်ကြည့်တဲ့အခါမှာရန်သူတော်66ယောက်ကတော့အဲ့ဒါလက်မြောက်ရှုံးပေးပြီးတော့ပြန်သွားကြတယ်။သို့တော့သူ့အဖို့ခရီးကဆုံးမလား။ အဲဒီလိုမဆုံးသေးတဲ့အတွက်ဒါကြောင့်ရှိသမျှအင်းအားနဲ့ဆိုပြီးတော့ကုသနဲ့အကမှ၄ပိုင်း၃ပိုင်းလောက်ရောက်တော့တခါပြန်ကြည့်လိုက်ပြန်ပါတဲ့အင်းနောက်ရန်သူနဲ့တော့ဝေးပြီခွန်အားတွေစိုက်ထုတ်ပြီးတော့၄ပိုင်း၃ပိုင်းတိုင်အောင်ကြိုးစားခဲ့ရတဲ့ငါလုံငန်းကမပြီးသေးဘူးရှင်မာရမိုင်းသာကြံသေးတယ်လို့ခွန်အားတွေစိုက်ထုတ်ပြီးတကားလားကြိုးစားကုလိုက်တော့ကဟောတစ်ဖက်ကရောက်တယ်ဘယ်ရောက်သွား နောက်ကရန်သူတော်16ယောက်အတွက်လည်းဘယ်သူမှပူပန်တရားမရှိတော့ဘူးမဟုတ်လားကံစားမြေပြင်ခြေတင်မိသဖြင့်ရေနဲ့ပတ်သက်တဲ့ဘေးအန္တရာယ်အသွဲသွဲအဝဝတွေကရောမလွတ်ပေဘူးလားဒီခါကြတော့မှပရိသတ်ဤအေးအေးသက်သာသောကဝေဒနာပေရှားပျော်ရွှင်ကြည်နူးစွာနဲ့ကန့်တစ်ဖက်လှမ်းတက်၍သွားပါပြီအဲ့ဒါကြောရိုးစလမ်းမဲ့ဒါကြောင့်တစ်ခေါက်ပြန်ဆို မင်းတရားကပြင်းများရှိသူလေစုမွေများအနန္ထာကေလိုလာကြူမြင်ဤဟဲ့နှင်းသောငါအင်းလူသလူယုံသာတော်ထထစီလည်းရဲ့ ရွာပြဲဆိုင်ရာဝင်လာသမျှထွက်ပြေးကလင်ဒေဝရေရင်ဤကံပြင်မှအောင်လင်ဖွယ်ညာလက်ချေအဖြစ်ဥသွားနှင်သောရန်လင်ကွာဝေးကို ကံပေသောဆိုင်လင်းလင်းကန္တနေသည်အသင်ပု္ပ္ပာဖြေစံလောယတနာ34ချက်ပု္ပ္ပာပြတနာဘယ်နှချက်လဲအဲ့ဒီ34ချက်ကိုဘုန်းကြီးတို့တရားဓမ္မများဘဝထွက်မြောက်ရေးလမ်းစဉ်အနေအချင်း ငွေလေးကောင်ဆိုတာပါပဲရန်သူလူသားတမန်၅ယောက်ဆိုတာပါပဲမင်းတရားဆိုတာပါပဲငွေရင်းဘေးတန်တဲ့နဲ့ဆိုတဲ့ပုဂ္ဂိုလ်ဟာပါပဲလို့နောက်ဆုံးဟိုဘက်ကန်းတဲ့နင်းသည်အထိလွတ်မြောက်စွာသွားနိုင်ရင်ငြိမ်းချမ်းရေးရမယ်။ဘာရမလဲပြိတ္တာ။ဒါဖြင့်ဘုန်းကြီးတို့ပြိတ္တာကရောမငြိမ်းချမ်းရင်ညာဘူးလား။ငြိမ်းချမ်းပါဗျာ။အဲ့ဒီလိုငြိမ်းချမ်းရင်ဖြင့် လောကလူသားတွေဟာဥပမာတန်းစာအလင်္ကာတို့ဖြင့်ပြောပြရင်နားဝင်ပြီးတော့သဘောပေါက်အဓိပ္ပာယ်ရှင်းလင်းကြ။ဒါကြောင့်ဘုန်းကြီးတို့တရားဓမ္မများအကျဉ်းများစွာနာယူမှသတ်ထားရတဲ့တရားဓမ္မတွေအဲ့ဒီခြေတရားဓမ္မတွေခြေကပ်ပြီးတော့ဉာဏ်ဉာဏ်သွေးထက်မြက်သဖြင့်အစင့်မြင့်ဉာဏ်တိုးတက်ဖို့ဆိုပြီးတော့အာသီဝီလောပမသုတ်တံကိုဖရာပေးတော်မူခဲ့တယ်။ ဘုန်းကြီးတို့တရားဓမ္မတို့ရဲ့နှလုံးသားကိုအာသီဝီသောပမသောတာဖြင့်ဖယားညာအားဖြည့်ပေးတယ်ဆိုရင်မသေးကြဘူးလားသေကြပါဗျာအဲဒီမှာဥပမာစကားကိုမြတ်စွာဘုရားကဗာပြောသားတယ်ရာဇာဝိယကမ္မန္တထဗံဒီဓမ္မအဓိကသော့ချက်အနေအပြင် ပါဝင်တဲ့မင်းတရားဆိုတာဘယ်သူလဲဆိုတော့ကိုပြုထားတဲ့ကံတရားပါမင်းတရားဆိုတာဘာလဲလဲကိုပြုထားတဲ့ ခိုင်းဆိုမင်းတရားဆိုတာပဲဟာလေမင်းတရားဆိုတာပဲဟာလေဘုန်းကြီးတို့ပြိဿကဆန္ဒစောနေဝမ်ဖို့ဖို့လည်းမရှိတော့ပါဘူးမာရှလောလည်းနှုတ်ပြီးပါပြီအေးအေးဆေးဆေးပေါ့ဟုတ်ပလားခိုင်းဆိုမင်းတရားဆိုတာပဲဟာလေမင်းတရားဆိုတာပဲဟာလေကိုပြုထားတဲ့ကံတရားပဲကိုပြုထား င်တရားဆိုတာဘယ်ဟာလဲကိုပြုထားတဲ့ကံတရားပဲဗုဒ္ဓသာသနာနွယ်ဝင်သူတော်ရှင်တွေရဲ့နားနဲ့နှလုံးသားဟာကံတရားဆိုတဲ့စကားလုံးနဲ့ယဉ်ကျေးကျွမ်းဝင်ပြီးသားပါကံဆိုတာပြုတ်လုခြင်းကံဆိုတာဘာလဲအရာပြောနဲ့ပြောတော့အလုတ်တယ် စာပြောနဲ့ပြောတော့အဘိဓမ္မာသဘောအရာဇောစေရနာအဘိဓမ္မာသဘောအရာအနုပညာလောကကပြောရင်ဖြင့်အဲ့ဒါဘဝဇတ်ဆရာဒါရိုက်တာကံဆိုတာဘာလဲအေးဘဝဇတ်ဆရာဒါရိုက်တာဇတ်ဆရာသည်ဇတ်ထုတ်တစ်ခုကိုငိုရမယ်ခြိုက်ရမယ်လွှမ်းရမယ်ရည်ရမယ်မောရမယ်သောရမယ်အခန်းကဏ္ဍတွေကိုသူ အကွက်ကြရေးသားထားဒါရိုက်တာကလည်းပဲ ရှုခွဲရှုခွဲရိုက်ခွဲရိုက်ခွဲအလွမ်းသောစသည်အကုန်လုံးသူလည်းပြီးပြီးအောင်ဆိုပြီးတော့ရိုက်ခွဲရိုက်ခွဲရွေးချယ်ပြီးတော့စီစဉ်ထားတဲ့မေ့သွားမယ်ဆိုရင်သောမဟုတ်ဇတ်ဆောင်ဆိုတဲ့ကာရိုက်တာများအဲ့ဒီဇညွန်းစသည်ကိုကြည့်ပြီးတော့မှမိမိတို့အခန်းကဏ္ဍကပါဝင်လှုပ်ရှားရသမဟုတ်လားမှန်ပါဗျာအခုလည်းဘုန်းကြီးတို့တရားဓမ္မများတို့ရဲ့ အတိတ်ဘဝဘဝပြုထားခဲ့တဲ့ကံတရားတွေသည်တဲ့ပိစုပန်လောက ဖြစ်မြောက်ရောက်လာဖို့အတွက် သူဒီဘဝဇတ်စရာဒါရိုက်တာပဲဟုတ်ပလားမှန်ပါဗျာဒီတော့အတိတ်ဘဝကံဖြင့်ပိစုပန်ဆိုတဲ့ဘဝကို ပုံဖော်ပေးလိုက်ဒါကြောင့်ဘုန်းကြီးတို့ရဲ့ငွေကိစ္စကစပြီးဖြစ်ပေါ်လာတဲ့ယုတ်တရားဟာကမ္မဇယုတ်တရားကမ္မကကံကြောင့်ဇကဖြစ်တဲ့ယုတ်တရားကယုတ်တရား မျက်စိတွေနားတွေနှာခေါင်းတွေခန္ဓာကိုယ်ချက်လက်ခြေလက်တွေအဲ့ဒီခန္ဓာရဲ့ဖွဲ့စည်းပုံဆိုတာဟာအတိတ်ဘဝဤစွမ်းအားကြောင့်အများကြီးဖြစ်ပေါ်လာတာကမ္မတတ္တိဝိပစ္စတိတဲ့အတိတ်ဘဝဘဝကအသက်တိုးကြောင့်အသက်ရှိကြောင့်ရုပ်လာကြောင့်ရုပ်မလာကြောင့်အသိညာရှိကြောင့်သိညာမရှိကြောင့်ဥစ္စာပစ္စည်းရှိကြောင့်မရှိကြောင့်အဲ့ဒါတွေပြုတ်ခဲ့တဲ့ကံကြောင့်ဒီဘဝ စတိတ်ခုံပေါ်မှာလူရယ်လွတ်ဖြစ်လာတဲ့အချိန်ကာလငွေကင်းစရုပ်တရားကဘယ်လိုမှပြုပြင်လို့မရတော့ဘူးရသေးလားမရပါဘူးတကယ်လို့သာရရင်ဖြူချရာတော့အသာဝင်ထိန်ပြီးတော့နေအောင်လုပ်ချင်တာပေါ့ဒါပေမဲ့ဘဝကံပေးကြတဲ့အတွက်ဒါကြောင့်ကာမစရုပ်တရားအတိတ်ကံဤစွမ်းအားကြောင့်ဘုန်းကြီးတို့ခန္ဓာဟာဘယ်လိုမှပြုပြင်မရတော့ပါဘူးရသေးလားမရပါဘူး အေးအသမဲတာတို့ဖြူတာတို့မျက်လုံးကျင်းတာတို့ကျဲတာတို့ပြူတာတို့ကြောင်တာတို့ရွှေတာတို့စောင်းတာတို့ဟုတ်လားနာရွယ်ကားတာတို့သေးတာတို့နှာခေါင်းချွန်တာတို့ပူတာတို့ပြားတာတို့ပါးစပ်ပြဲတာတို့ကျင်းတာတို့သွားကျဲတာသွားခေါ်တာကိုင်းအလျှောက်ပြောကုန်းတော့မကုန်းတော့ဘူးကုန်းမအောင်မလားကုန်းပါဘူးအဲ့ဒါတွေပြန်ပြင်လို့ရသေးရဲ့ဒါဖြစ်ရင်တို့သည်အတိတ်ဘဝကံကြောင့်ပြစ္ဆုတ်ပန်ယုတ်တရားရလာတယ်ဆိုတာမသေးကြလားသိပါပါဘုရားအေးဒါကြောင့်ဘုန်းကြီးတို့ကပြောတာ မင်းသည်တိုင်းပြည်အောက်ချုပ်ပြီးတော့ဟိုနေရာဒီနေရာဟိုအရေးဒီစီမံတဲ့ကဲ့သို့ဘုန်းကြီးတို့ရဲ့ဘဝဆိုတာကိုလည်းပဲဘယ်သူမှပြုမိမိမှုဆိုတဲ့ကံတရားကပြုလုပ်စီမံပြီးတော့ထားပါတယ်။တို့ဘလူတို့ဆိုတဲ့ဇကားလေးအတိုင်းပေါ့လေဘဝဇတ်ဆရာဆိုသမျှအလိုကြငိုခဲရကျမဘဝပါရှင်။ကြားဘူးတယ်မဟုတ်လား။ လူတကာတွေပျော်ပျော်ရွှင်ရွှင်မျောမြင်ရေးဝေခဲ့ပေါ်ရှင်အဆွေးဇလန်အခမ်းမတန်တင်ဆိုလားပါဆိုလားအဲ့ဒါပဲဒါကြောင့်ခါတရံဝဲချစ်တဲ့သူလဲမုံမှဖွဲရတဲ့ခါတရံဝဲမုံတဲ့သူလဲချင်းဟံဖွဲရတဲ့ဘဝဇတ်ဆောင်ကရိုက်တာကဒီကကွင်းကကွက်မှာသူ့အလိုကြမဟုတ်ပဲဇတ်ဆရာရဲ့အလိုကြတာလဲငိုကဆိုင်ကရီကမောကလို့နေခဲ့ရတယ် ဘုန်းကြီးတို့တရားဓမ္မတို့လည်းသာဝရပန်းကင်းသောလမ်းလျှောက်လမ်းညင်ညတာပဲဒါပေမဲ့လို့များသောအားဖြင့်ခန္ဓာဆိုတာဒုက္ခနဲ့တွဲဖက်ရင်းချင်းဆက်ပြီးတော့မွေးဖွားလာတဲ့အတွက်ဒါကြောင့်တရုတ်ကလာပုံနာမွတ်စလင်မိုင်းအစ္စလမ်ကရင်ဂျာမနီကယူရီးယားတရုတ်ကမ္ဘောဒီးယားလာအိုဂျပန်နီပေါ်ပြင်းနေအင်္ဂလန်အာရှအာဖရိကဥရောပအမေရိကရှမ်းကချင်ကရင်ကယားမွန်ရခိုင်မြန်မာ အတ္တကေနိယောတတိသုတ်တာနေမိတ်တဘာနဝဒုက္ခတာဒုက္ခတင်ယေဝကိသန္တမနုကိစတိအယူဝါဒအမျိုးဘာသာမတူကြပေမဲ့လို့တရဝါလူသားတယောက်ပဲဆိုကြစို့အဲဒီလူသားတယောက်ဟာအတ္တကေနိယောတတိသုတ်တာနေမိတ်တဘာနဝ သေဆုံးွယ်လွန်သွားမယ်လွတ်တွင်အိမ်ဒီတိုက်တေကာတိဇဏိမယသမိသားနဲ့စိပွားဥစာရဏကျွင်ငွေဆိုင်စပါဥစာခြင်းမြင်လဲရခိုင်းကြွဒါတွေကိုယူသွားနိုင်ပါသလားယူတော့ယူခြင်းမေးစားမယ်ဒါပေမဲ့ပြည့်စည်ဥစ္စာသတိကမလိုက်ဘူးဆိုတာသိကြတယ်နော်ဒါပဲလားဆိုတော့ဇနီးမယသမိသားဆိုတဲ့အဲ့ဒီပုံကိုယ်တွေလည်းခေါ်ခြင်းလိုက်မယ်ဒါပေမဲ့ခေါ်သွားလို့ရရဲ့လားမရပါဘူး ခေါ်ကောခေါ်ပါပြီတဲ့လိုက်ကောလိုက်ကြပါမလားဟောသုတ်တန်နေမိတ္တဗန္နဝါတဲ့သုတ်တန်သွားရင်ရေဓာတ်ချလို့ကြီးကြီးနဲ့တဲ့ဆိုရင်ဖင်အောက်ခုထားတဲ့ဖဏကလေးတွေကြပြားကြရာယူပြီးသုတ်ချေတင်တာပဲမဟုတ်လားငကိုတုံးကတော့သူနဲ့မှ နေခြင်းနဲ့ဘာညာနဲ့ဆိုပြီးတော့သင်ချိုင်းလေရောက်သွားရောဩသူတယောက်တည်းပြင်းနေမှာပါပဲလို့ဘယ်သူများအဖော်ဖြစ်နေသွားအိတ်အလောင်းအောင်မြင်မြုပ်ပြီးတကလား မီးရှို့သိညွတ်ပြီးတာတောင်ကြောက်လုံးလို့9ရက်လောက်ဆိုပြီးတော့အိမ်မှာမိုးတလင်းမီးတွေထွန်းပြီးတော့ဖွဲဝိုင်းခံနေရတယ်။ဒါဟာအပေါင်းအသင်းများနဲ့ကိုယ်ပိုင်တဲ့ပစ္စည်းတွေမလိုက်ဘူးဆိုတာဟာဘုန်းကြီးတို့မငင်းတာတဲ့ပြခွင့်တစ်ခုမဟုတ်လား။မှန်ပါဗျာ။ဂိုင်းဂိုင်းနှစ်နာရီနဲ့အပိတရားမှာဆိုတော့ကတော်ကြသူဘုန်းကြီးတို့ပြိဿတလောက်နားမဝေးပါဘူး။ဒါဖြင့်ဒီပိဿုပံဘဝရောက်အောင်မျိုးစိချပေးလိုက်တာအတိတ်ကကံနော်။မှန်ပါ အဲ့ဒီအတိတ်ကံမမှာမိပြီးတော့ပစ္စုပန်လောက်အားအကုဝိညာဉ်ဖြင့်ကောင်းမှုမကောင်းမှုဆိုတာတွေဖြစ်ပွားနေကြတယ်တဲ့ဒီတော့ခုနကမွေဒိန်ယောက်ျားကမိတ်အာနာပေးနေတဲ့မင်းဆိုတာတခြားမဟုတ်ဘူးဘယ်သူမှပြုမိမိမူဆိုတဲ့ကိုပြုတဲ့ကံတရားလို့ကောက်ချက်ချပါဒါဖြင့်ကောင်းပြီဒီတော့မင်းတရားကပြင်းများရှိသူတဲ့ဟောဒုတိယ အပြစ်ရှိတဲ့လူဆိုတာဘယ်သူလဲလို့မေးရင်ဘုန်းကြီးတို့တရားဒဂမများသောတာပန်သဂရကအနာဂယဟနာပိစိကဗုဒ္ဓဖရာဆိုတဲ့ပုဂ္ဂိုလ်များဟာအပြစ်မရှိပါအပါယကမဏီယဆိုတဲ့ငရဲတရိစ္ဆာပြိတ်အသူရာပဲလေးချောင်းမကောင်းတဲ့လုပ်ငန်းတွေလုပ်သေးသလားဒါဖြင့်သူတို့သည်အပယ်လားကြောင့်မှစပြီးတကားလားအနုနဲ့အရင်အကြီးနဲ့အသေးသာကွာတဲ့အပြစ်တော့မဲ့နေကြပြီအပြစ်ကင်းနေကြတဲ့ပုံကိုယ်တွေမဟုတ်လားမှန်ပါဗျာ ဒါဖြစ်ရင် အပြစ်ရှိတဲ့လူဟာဘယ်သူလဲဆိုတာကောက်ချက်ချလိုက်ကြတာအဲပုထုရှင်ဗျာအပြစ်ရှိတယ်လူဆိုတာဘယ်သူလဲသာဝဇောပုထုဇဏောသာဝဇောအပြစ်ရှိသူဆိုတာဝါအပြစ်တွေသိမ့်များတဲ့ပုဂ္ဂိုလ်ဆိုတာ ပုထုဇဏောပုထုရှင်ယတရာဤနာမမတုကတကတိနိကမံကတောဝတ္တတိ အဲ့ဒီပုထုဇဉ်သောတဲ့လူသားဟာကိုယ်စိတ်အလုံးမကြဘူးပါဆိုရင်ဖြင့်မိကိုလည်းတတ်တယ်ဖေကိုလည်းတတ်တယ်ရှိရမြဒုစရိုက်လုပ်ငန်းတွေအကုန်လုံးပြုတ်လောက်တတ်တဲ့အတွက်ဒါကြောင့်ကံမင်းတရားရဲ့သားကောင်ဆိုတာဟာပုထုဇဉ်ပါပဲအပြစ်ရှိတဲ့လူဟာဘာလဲဟောပုထုဇဉ်ပဲတဲ့ဗျဒါဖြင့်ဆိုရမယ်မင်းတန်သင့်နာပဲသူလဲမင်း အပြစ်များတဲ့ပုထုရှင်ပဲမင်းတန်သင့်နာပဲသူလဲအပြစ်များတဲ့ပုထုရှင်ပဲဘုန်းကြီးတို့ပုထုရှင်ဘဝဆိုရင်ညစွာဘေးကကိုရောမြတ်ကြီးအလောင်းတော်ဘဝတစ်လျှောက်လုံး၄သိန်းချီကဘာတသိန်းဟာပုထုရှင်များ အလောင်းတော်ရဲ့လေးသိချေကဘာတသိန်းကာလဟာပါလေအဲဒီလိုပုထုဇဉ်ဘဝလောင်းတော်ဖြစ်သောညာလည်းပဲကာယကဆိုတဲ့အမ၅မျိုးဇီကဆိုတဲ့အမ6မျိုးမနောကဆိုတဲ့အမ1မျိုးပေါင်း12မျိုးသောကံဆိုးတွေပြုခဲ့တဲ့တွေ့တာကြောင့်ဖျားဖြစ်တဲ့အခါကာလမှာဝိဘတ်တော်ဆနပနဲ့ကံအကျွေးပေးဆတ်တော်မူခဲ့ရပါသည်အပြစ်များတဲ့ပုထုဇဉ်ဘဝရဲ့လက်ငုံ သိကြရဲ့လားအေးဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားအလောင်းတော်မြည်ဒီမှာပါရမီဖြည့်တာ ဖြည့်တာပဲသောတာပန်သဂရာကအနာဂယဟနာကျူပဲတော့မှမဖြစ်ရဘူးသောတာပန်သဂရာကအနာဂယဟနာကျူဖြစ်ပြီးပြီဆိုရင်လည်းပဲဘုရားဖြစ်လို့မရတော့ဘူးဒါကိုထောက်ချင်းဖြင့်ဘုရားအလောင်းဤလေးသိကြီးကပ္ပတသိန်းဆိုတဲ့ဘဝခရီးတစ်လျှောက်ဟာအပြည့်များတဲ့ပုထုရှင်နေပင်မှာပဲကျင့်နေကြရတယ် အဲဒီလေးသိကြီးကဘာတသိန်းကတွေ့တာမှုဆိုတာတွေနဲ့မှားခဲ့တဲ့အပြစ်တွေကိုဖျားဖြစ်တဲ့အခါကာလမှာဝိဘတ်တော်ဆန္ဒပါနဲ့ကျွေးဆတ်တော်မူခဲ့ရပါသည်ပုထုဇဉ်ဘဝရဲ့အပြစ်တွေသိကြရလားပြိတ္တာနောက်တစ်ခုပုထုဇဏလို့ဆိုတဲ့ပုဂ္ဂိုလ်တရဏီနဲ့ဂရမဏီနဲ့တွက်ချက်ကြည့်လိုက်ရင် ပုထုများစွာဇဏဖြစ်စေတယ် ဘာတွေကိုဖြစ်စေတာလဲလို့ဆိုတော့လောဘဒေါသမောဟမာနအိတ်သာမစ္စရိယစတဲ့အကုသိုလ်တွေကိလေသာတွေဖြစ်စေတာဒါကြောင့်ပုထုဇဉ်ဆိုတာဘာလဲလို့ဆိုရင်ကိလေသာအဖြစ်များတာပုထုဇဉ်ကိလေသာအဖြစ်များတာဘာလဲပြီးတော့ပုထုနာနာသတ္ထာရနာ အုံလောကိကာတိပုထုဇနာဟိုလူကပြောဟုတ်ပါဟုတ်ပါဒီလူကပြောဟုတ်ပါဟုတ်ပါ ဝမှာတည်ငြိမ်မှုသောတပတ္တိမဲ့ညာဖွညာစသည်မရလေသည်ဖြင့်သူများပြောရခေါင်းကြီးနာတဲ့ပုတ်သင်ညိုဘဝဆရာများတဲ့အတွက်တာကြောင့်လည်းပဲပုထုရှင်ဆရာများလို့ပါလေအေးဒါကြောင့်ကိုယ်ပိုင်ညာမရလေတော့ကအာဟောလူကပြောလဲဟုတ်ပါဟုတ်ပါအာဒါလည်းတရားပါပဲအတူတူပါပဲဘာညာနဲ့ဆိုပြီးတော့ ကိုယ်ပိုင်ညာမရှိလေတော့သူများပြောတဲ့ယုံခေါင်းဆိုင်ရတာဟာပုရုဇဉ်ဘဝဆိုတော့အမှန်မများပြီဘူးလားတို့ပြိဿကိုယ်တိုင်ဆုံးဖြတ်ချက်ကဆရာများတော့အဲ့ဒါပုထုဇဉ်ပဲဒါကြောင့်အပယ်လေးပါးကြာရတာဟာအရိယာမက်ဖို့မရောက်သေးသမျှအရိယာမက်ဖို့ရောက်အောင်အာမထုတ်သေးသမျှတော့ပြင်ထိုပုဂ္ဂိုလ်ဟာအပယ်နဲ့ဥစ္စာမကွဲသေးဘူးမှန်ရလားပြိဿဒါကိုတို့တက္ကတက္ကမတွေတရိယပါ ပြီးတော့လေဘဝဂတိမမြဲနေရမမြဲတာလေပုထုဇဉ်ပဲတဲ့ဟောပုထုဇဉ်ဘဝနဲ့တွေ့ရင်ပဲလေးပါးငရဲတရိစ္ဆာပြိတ္တာသူတွေကလည်းကြာရောက်နိုင်တယ်လူလည်းဖြစ်နိုင်တယ်နတ်ပြမလည်းဖြစ်နိုင်တယ်ထောက်တည်ရမရဘူးအောက်တည်ဆုံးနေရာပြင်တို့သုလသောတာပန်ဆိုတဲ့နာမရူပပရိစ္ဆေရညာဏ်ရုပ်ွယ်ပစ္စယပရိက္ခညာကြောင့်ကျွတ်သည် အဲ့ဒီညာနှစ်ပါးရှိတဲ့ယောဂီဟာတဲ့အဲ့ဒီအမတ်တန်းလန်းတဲ့သာသိသွားရဲ့သာသနိလတ္တသာသောလတ္တပဋိဒေါနိယတဂတိကောရှုလာသောတဘာနောနာမဟောတိနာယုပိုက်ကြသိမြင်မဲ့ကြောင်းကျိုပိုက်ကြသိမြင်မဲ့ဒီညာနှစ်ပါးနဲ့ပြည့်စုံသွားမယ်ဆိုရင်ဝါအမတ်တန်းလန်းနဲ့သိမဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ငရဲတရိဋ္ဌာပြိဋ္ဌာသူရကေဒုတိယဘုရားမလားရဘူးပြိဋ္ဌာ ဒါနောင်တော့နောင်တော့ဆရာတော်များဟောကြားတဲ့ဝိပဿနာတရားရဲ့စွမ်းအားပဲမဟုတ်လားအေးဒါကြောင့်ဘုန်းကြီးတို့တရားတော်မမြတ်မအပမလာအပေတကပိတ်အောင်ဆိုပြီးတကလားကိစ္စံတော်ဝါကိစ္စမိနိပသနာတိထိတော်ဝါနိသိဏောဝသေယနောဝသေယနောမိနိပသနာတိတရှိတတဝမန္တမြသွားတာယေယတာယေထိုင်တာယေအိတ်တာယေဘယ်နှမျိုးသိပါပါ ဘဝင်စိတ်ကြအိမ်မောမကြမီကာလမှာအလုံးရှုမှနေပါလင်ဖြင့်အမတ်တရားနဲ့တန်းလန်းသိမဲ့ဆိုရင်ဖြင့်လူနတ်ဆိုတဲ့သူကတိဘဝမရဘူးလားသိပြီးတော့အာကုထိုက်တဲ့တရားဗျ။ဒါရင်ရှိပါခြင်းဆိုလိုချက်ကပုထုခြင်းဆိုတာပညာရိဝိပန္လာသေဟိဥမ္မာတန္တိဒီနေဒီနေပုထုဇဉ်တွေဟာသင်ညာဝိပန္လာသာစိတ်တဝိပန္လာသာဒိဋ္ဌိဝိပန္လာသာ အဲ့ဒီဝိပလသတရားတွေနဲ့နေ့စဉ်နေ့တိုင်းနဲ့အယူထနေကြတယ်။ဘာဖြစ်နေကြသလဲ။ဒါကြောင့်အဲ့ဒါကိုအကျဉ်းချုပ်ပုထုဇဏောဩမတကောပုထုဇဏောပုထုရှင်ဆိုတာဩမတကောအယူပဲ။ပုထုရှင်ဆိုတာပါအယူဆိုတာသွားရလာရမှလည်းကန့်သတ်ချက်မရှိဘူးနေရာစားရမှလည်းကန့်သတ်ချက်မရှိဘူးပြောရဆိုရမှရောကန့်သတ်ချက်ရှိရလားမရှိပါဘူး တော်ကြရည်ခြင်းလည်းဟဲ့ပဲပဲရည်လိုက်တာပဲမဟုတ်လားအမလေးငိုခြင်းတော့လည်းဘယ်သူမှလက်ဖြားနဲ့မတူပဲနဲ့ကဲကြပါအောင်ယူကြပါအောင်နဲ့ဟောစိတ်ယူပေါက်တယ်ပုထုဇဉ်ဟာလည်းဒီအတိုင်းပဲပြိတ္တရဲ့တို့တရားဓမ္မတွေပုထုဇဉ်ဘဝဆိုတာဟာလေအင်မတန်လူလာခတ်နေတဲ့တွက်တာကြောင့်ရှက်စရာဘဝပုထုဇဉ်ဆိုတာဘာလဲအဲရှက်စရာဘဝတို့တရားဓမ္မတွေရဲ့ဘဝတစ်ခုကိုဗီဒီယိုဇာကားလို့ ဝါဣတိကွေလေးတစ်ခုနဲ့မြရိုက်ထားရင်လေကိုယ့်အကူကြည်ရဲမှာမဟုတ်ဘူးကလေးဘဝတုန်းကတော့အဝတ်မပါပလာကိုဒီနဲ့ပြေးလိုက်သွားလိုက်စားလိုက်တောက်လိုက်အိတ်လိုက်ဒီလိုမဟုတ်လားအဲနည်းနည်းလေးအရွယ်ကြီးလာတဲ့အခါအာယုသင်္ကာရဆွဲဆောင်မှုကြောင့်ဆိုပြီးတော့စိတ်ဓာတ်တွေတစ်မျိုးတစ်မျိုးပြောင်းမလာဘူးလားပြောင်းလာတာတော့ခက်တာအဲ့ဒီပြောင်းလာပုံလေးကိုဘုန်းကြီးတို့ အသက်နဲ့ချက်ဝန်းကျင်လောက်ရှိခဲ့တဲ့ကလေးအဖေတယောက်နဲ့နှစ်နှစ်သုံးနှစ်သားလောက်ရှိတဲ့ကလေးတယောက်ခြေပြီးတော့ပွဲစီတန်းသွားကြည့်ပါလားအဲဒီလိုပွဲစီတန်းသွားကြည့်တဲ့အခါကျတော့ကလောကကလေးဒုကအင်မတန်များတော့ဈေးအောင်တဲ့အခါကာလမှာလည်းကလေးအစအစကစားတရားဟုတ်တယ်မယောင်းရဘူးလားအဲ့ဒီကစားကြရအယုတ်စသည်နဲ့တွေ့တဲ့အခါကျတော့လူကြီးဘာဖြစ်တော့ ဘယ်နဲ့လူကြီးကဝယ်ခိုင်းရမှာလို့ကလေးကဝယ်ပေးရမှာလားလူကြီးဘာဖြစ်တယ်လဲဘာမှမဖြစ်ဘူးကလေးကဖေးဖေးရုပ်ရုပ်ဝယ်ပေးဖေးဖေးရုပ်ရုပ်ဝယ်ပေးဟောအဲ့ဒီမှာကလေးမှာအာယုဤဆွဲဆောင်မှုကြောင့်ဆိုပြီးတော့တခါတည်းဖခင်ရဲ့ရင်ဝင်ကလေးပေါ်ကနေပြီးတော့မှလူလာလှုပ်ရှားပြီးတော့မှအဲ့ဒါအယုတ်ဝယ်ခိုင်းတယ်ဟုတ်ပြီလားဗျာကိုင်ကိုင်ကိုင်သူလိုချင်တဲ့အယုတ်မြန်မြန်ဝယ်ပေးလိုက်ရှေ့ဆက်သွားတဲ့အခါကျတော့15နှစ်16နှစ် ပြောမြင့်နှုတ်နဲ့အပြူကလေးတွေတွေ့တဲ့အခါကျတော့ကလေးဘာမှဖြစ်ဘူးဗျာဘာတော့ကလေးကဘာမှဖြစ်ဘူးဖြစ်ရလားဖြစ်ပါဗျာဒါရင်ဖြစ်တဲ့လူကသိတယ်မဟုတ်လားသိပါဗျာဘယ်သူတို့အဲကလေးအဖေဆိုတဲ့လူကြီးပဲဗျာဒါကြောင့်အာယုသင်္ကာရဝတ္ထုနဲ့ပယံပရာဖြစ်နေတဲ့လောကကြီးထဲမှာ ဘုန်းကြီးတို့တရားဓမ္မတို့ရဲ့ပုထုဇဉ်ဘဝဟာမတည်ငြိမ်ဘူးလူလာခတ်ဆိုပြီးတော့လှုပ်ရှားနေတဲ့အယူဘဝဘာဘဝလဲဒါကြောင့်ပညာရှင်များကပုထုဇဉ်အဖြစ်နဲ့တော့နစ်ကြမိအပဲသက်ကာယဒိဋ္ဌိဆွဲကားညီလိုအမိကိုလည်းသရဲတဲ့အဖကိုလည်းသရဲတဲ့ဘုန်းကြီးကိုလည်းဆဲရဲတဲ့သူများဖဏလည်းခိုးရဲတဲ့သမင်းသားလက်မှလည်းလူရဲတဲ့ ပုထုရှင် ပုထုရှင်ဘာပါလိပြိဿရဲ့သူမလုံရတာရှိရလားမရှိဘူးအပြစ်မှန်တယ်များလည်းရဲစရဲနဲ့ကလေးသည်မိမမသိမွေမမသိချင်းမမသိရွှေမမသိဆိုပြီးတော့တကားတဲ့လက်ဆော့တကဲ့သို့ပုထုရှင်ဟာလည်းပဲသူ့စိတ်ကလေးဟာအာယုံဒွါထတို့ကြောင့်ဆော့ကစားပြီးတော့မနေဘူးလားဟေးပုထုရှင်အဖြစ်ပြောရရင်တော့သိများပါတယ်ရှင်သာရိပုတ္တရာကိုရောမြာကြီးပစ္စည်းမဘဝိကနောက်ဆုံးကာလမှာ ပုရိပင်ညောမာပင်ညောဟာသပင်ညောဇဝနပင်ညောတိခပင်ညောကမိရပင်ညောလောကီတိဂရီဖွဲ့16လုံးရထားပါတယ်နော်အဲဒီအနေမြတ်စွာဘုရားနဲ့တွေ့ဝိပဿနာတရားအထုတ်လို့အတော်ကင်ကွာယနာဖြစ်ပြီးတော့မှတိဇဏလေးဝါယပြိဋိဘံသံဃောသံတော်မူကနိမသွေးအံတော်မူခဲ့ရပါသည်ရှင်သာရိပုတ္တရာဘာဖြစ်လဲ ဒီပစ္စည်းမဘဝိကနောက်ဆုံးကာလမှာပြသူအမှန်ကင်းတဲ့ပုဂ္ဂိုလ်ပဲမဟုတ်လားဒါပေမဲ့လို့သွေးအနဲ့ဆိုတာ အတိတ်ဘဝပုထုဇဉ်ကာလတုန်းကမှားယွင်းတဲ့အပြစ်ကိုပြန်လီပြီးတော့ပေးချေရခြင်းဖြစ်လို့ပုထုဇဉ်ဘဝအပြစ်များတယ်သိကြတယ်နော်ရှင်မောက္ကလကိုရောမြတ်ကြီးဖရာပြီးရပြတကူအရာမှာ မရှင်းသာတဲ့အံ့ဝေရာ ပုဂ္ဂိုလ်ကြီးပဲမဟုတ်လား ဒါပေမဲ့လူသေကနေကာလဘဝနောက်ပင်ဤကုန်းချုပ်မှခိုးသား900တို့တထွေတဲ့ဟောလာကြပြီးတော့အဲ့ဒီမှာသူဟာတန်ခေါက်ပေါက်ဆိုတဲ့သော့ပေါက်ကကြည့်ပြီးတော့ဒါကိုအဘိညာဉ်နောပိတကလလကဘာပေါ်တက်နေတယ်။တစ်ချိန်နှစ်ချိန်လွတ်သေးရဲ့။သုံးချိန်မြောက်တော့ကာမပလံကာမသမံပလံနာတိဗုဒ္ဓဘိပฏิပါယိတုဏ္ဏသက်ကွန်တိကာမပလံကံဟိစွာသည် ကာမတမကာနှင့်တူသောပလန်စွာသည်နတ္တိမရှိပါပေဗုဒ္ဓဘိဗယာရှင်တို့တော်မှလည်းပဲတံကာမဖလန်ထောကံ၏အကျိုးကိုတံကာမဖလန်ထောကံ၏စွာကိုပฏิပါယတုံတမြင့်ခြင်းကနသကွန်ဒီစိတ်သာချပေတော့မௌချမသွေစွမ်းနိုင်ခြင်းမရှိလေကုန်သာတကား ဒါရှင်မောက္ကလံကိုရောကြီးတတိယအကျင့်ရောက်တော့သတ်ဖို့လာတာလဲသိတယ်မြင်နေတယ်သို့တော်လည်းကံဆွဲအားကြောင့်တကုအပင်ရင်ဆိုင်ရင်နှိုးမရသဖြင့်ဟောအလမသမယမယငွေမိတဲ့ချိန်ကကာလကောင်းကနေပြီးတော့စွတ်တချက်မိကစွတ်တချက်သူ့မလန်းနိုင်အောင်ဒကမာမြချီစာနင်းသလိုရှိရှိပါနင်းတဲ့ကဲ့သို့နှခါတိုင်းလွတ်မြောက်သွားသဖြင့်ခိုးသားတွေကကြိတ်ခဲမကြေနိုင်မဲ့နဲ့ မောက်မောက်ညံ့ညံ့ကြည်အောင်ဆိုပြီးတော့အရိုက်အသက်ခံတော်မူရခြင်းဟာလည်းပဲကံရဲ့အကြွေပိဆက်ရခြင်းပဲမဟုတ်လားမှန်ပါဗျာဒါကြောင့်ဝိဘတ်တော်ဆန္နပါဖရာတော်လဲကြုံပြီမိမိပင်ပြုလုပ်ထားလုံအားကံထွေတွေအတိတ်မှထိုအရိတ်တစိရဲ့ပုံသွေလွတ်မထွက်နိုင်မှုစကဲတန်သာပွေလို့ကုရုဇင်ဘဝရဲ့အခြေပြအင်မတန်ကြောက်เสียကောင်းတယ် ဟုတ်ပလားမှန်ပါဗျာခိုင်းတာပင်တော်ပြီတဲ့အဲ့ဒီပုရုဇဉ်ဘဝကလည်းပဲချော်လဲရောထိုင်ဆိုတာလို့ဝေသနာဆိုတာလိပတ်ခြင်းတွေမများဘူးလားမှန်ပါဗျာအေးများတယ်ဗျာအမှန်ကတော့ချော်လဲတာဒါပေမဲ့မလုပ်လိုက်အဲထိုင်ဟန်ပြုတ်လိုက်တယ်လို့ပဲတဲ့ဒီပုထုဇဉ်ကအညုအတာအခရာအလိန်အလက်အကွိအပအကောက်တွေအတင်မနာများတဲ့အတွက်ဒါကြောင့်ကံဆိုတဲ့ဘယင်ထိပယက ဒီကောင်ဒီတိုင်းလွတ်ထလို့မဖြစ်ဘူးဆိုပြီးတော့မှမွေလေးကောင်အထင်းခိုင်းလိုက်တယ်ဘာလို့လိုက်တယ်အဲဒီလိုမွေလေးကောင်ထင်းခိုင်းတယ်ဆိုတာကပရိသတ်ရေပဂတိလောကမှာမွေဆိုတာရှိခြင်းရှိမယ်မရှိခြင်းမရှိဘူးပေါ့ဒါပေမဲ့လို့အိန္ဒိယမဟာရာဂျာတွေမှာတော့အဲ့ဒီမွေတွေရှိမြင်တာအထိတာနဲ့သေးတာကြိုက်တာနဲ့သေးတာကြော်ဖြတ်တာနဲ့သေးတာဟုတ်ပြီလား သူတို့ကဇာနိုင်ဇာမြင့်ထားတော့ကတဲ့မိမိတို့ကိုရာလာပြီးတော့စစ်ပြမယ်ဆိုရင်အဲ့ဒီမွေတွေနဲ့နိုင်လောက်မယ်ဆိုရင်တိုက်မယ်ဒါမှမဟုတ်ရင်သူများလက်နဲ့တော့အသေးမခံဘူးกว่าဆိုပြီးကိုယ်မွေနဲ့ကိုယ်အသက်အကြိုက်ခံသေဖို့ဆိုပြီးတော့မွေးထားကြတာတဲ့အိန္ဒိယမဟာရာကြတယ်။ကိုင်းဒီမှာတော့ထားအဲ့ဒီကြောင်ရွှန်ဆန္ဒမှာမွေးကိုထိန်းရတယ်ဝါမွေတဲ့ယောက်ျားဆိုတာ ရှိခြင်းရှိမယ်မရှိခြင်းမရှိဘူးဒီဇလံမှာတော့ပရိသတ်ရေဘုန်းကြီးတို့တရားဓမ္မများအတွက်ခန္ဓာရလာရင်ဖြင့်သတုဏအာသီဝိသနာဂောရဝိသနာဥက္ကတိဇာနတိခောဘိကဝေသတုဏမဟာဗုဒ္ဓနာအဓိဝဆနာဖယားကจิตသားတော်လင်းသောအစိတ်ဓာမြတ်သောအစိတ်ကြီးမှသောအစိတ်ရှိတဲ့မွေလေးကောင်းဆိုတာတခြားမဟုတ်ဘူးဓာတ်ကြီးလေးပါပဲမွေလေးကောင်းဆိုတာပါ ဒါဖြင့်ယခုနှစ်ငါပြောကြတဲ့တရုတ်ကလာပုံနာမွန်စလင်မအစ္စလမ်ဂရိဂျာမနီကယူရီးယားတရုတ်ကမောရီးယားလာအိုဂျပန်နီပေါ်ပြင်းင်္ဂလာရှာဖရိကဥရောပအမေရိကရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာသက်ရှိတတ္တဝါဖြစ်လာရင်ဓာတ်လေးပါးနဲ့ကင်းရမကင်းပါဘူးဗျာမဟာဘုတ်လေးပါးလို့လည်းပဲဆိုသမဟုတ်လားအေးအဲ့ဒီမဟာဘုတ်လေးပါးကပါလေကိသလောမနကတန္တတသောအစပြပြီးတော့မတလုံးက အုံနှောက်တိုင်အောင်20ကိုပထဝီဓာတ်လို့ခေါ်တယ် ဘာဓာတ်ကောဓာမင်းနဲ့မွေးညင်းနဲ့ချက်သက်လက်သက်တွေသွားတယ်အရေးတူအရေးပါတွေဟောဒီဝမ်ပိုက်ထဲမှာရှိတဲ့ကလေးစားဥတွေအသေးတွေနှလုံးတွေကြောက်ကတည်းအဖြစ်နဲ့အမြုပ်တွေမှန်ရလားအုံနောက်တိုင်းအောင်သောအစု20ကပထဝီဓ20ဇလန်းရပြောရရင် ပထဝီမွေ အကောင်20 ယောက်ျားမိန်းမကြီးကြီးငယ်ငယ်ရွယ်ရွယ်လတ်လတ်တို့ပြိတ္တတို့ရဲ့ခန္ဓာထဲမှာပထဝီမွေ အကောင်50ရှိတယ်။ကဲဟိုကမွေတင်းယောက်ျားရှိမရှိ မသိဘူးဘုန်းကြီးတို့ကတော့တကယ်ကိုမွေတင်းယောက်ျားဖြစ်နေကြပြီ။ဇလန်းကတော့မတ်သမ်းမဲဆိုသလိုပဲ။အခုလည်းပဲမွေတင်းယောက်ျားမွေတင်းယောက်ျားနဲ့တခြားအောင်မင်းနေတယ်ဘယ်လိုပါလဲ။မိမိကိုယ်တိုင်ဖြစ်နေပြီမဟုတ်လား။ ပိဋ္ဌံသေမံပုဗ္ဗလောဣတံသေရောမေရောအသုဝသကိလောသင်္ကနိကလသေကမௌတံသေကျေသလိပြင်းသွေးချွေအစစ်နတ်တရွေကျင်ငယ်လို့ဆိုခဲ့တဲ့ယောရှိမှုဖတ်ရှိမှုတရား12ပါးကအာဘောဓာဘာကြလဲဇလယပြောရင်အာဘောမွေ12ကောင်ယောက်ျားမိန်းမကြည့်ကြည့်ငယ်ငယ်ရွယ်ရွယ်လတ်လတ်တို့တက္ကະဓမ္မတွေသာနာမရှိဘူးလားမရှိပါဘူး ရှိနေတယ်ဒါပေမဲ့မိမိကိုယ်တိုင်မွေသိမ့်ဖြစ်နေပြီမိမိကိုယ်တိုင်မှာဖြစ်နေတယ်ဒါပဲလားကျွန်တော်မကသေးဘူးတဲ့ဘုန်းကြီးတော်တေဇောဓကလေးပါတန်တပနာဒယနာနဲ့ဇီရဏပိပါစကိလေးတွေတေဇောအပြာအပုဒ္ဓလေးမျိုးကလည်းပဲတတ္တဝါတိုင်းမှာမရှိဘူးလားရှိပါဗျာသိပ္ပံပညာကတန်ထောက်ကနေတယ်ဂဏိသာမုံမိတာဆိုတဲ့အဖြာတိုင်းကရိယာလေးနဲ့ရှာအောင်သွင်းပြီးတော့တမနစ်လောက်နေကြည့်လိုက်စမ်း တဖြည်းဖြည်းပြတာပူချိန်လေးတက်မလာဘူးလားမြားလေးပြထားတဲ့နော်မဲဆိုတဲ့ပိုင်ကဏ္ဍကညီမြချင်းမဟုတ်လားအဲ့ဒီတပြေးပြေးတရေဟိတက်လာပြီဆိုရင်ငါဖဲပြန်လာခဲ့တော့အပူလွန်ပြီးတော့သေမဲ့သေမလို့ယောဂါတွေမဖြစ်ရဘူးလားလွယ်လွယ်ပြောတော့ဇာလအရာအဲ့ဒါတီဇောမွေကြိုက်တာဘာဇောဘာမွေကြိုက်တာတီဇောမွေကြိုက်တာ ကာဗိယကိသုံးကနာကုတလဲကုထဲတော့36ကောင်ဒုက္ခနာတွင်မှာမွေးဘဏကောင်ရောက်နေသလဲဒါဒီမပြည့်တဲ့ဘုပရိသရဲ့အုတ်တင်ကမောဒေါကမောကုတ်စိတ်သောဇာကောထာသယောအင်္ဂမင်္ဂနုတာရိနောထောအတ္တသပတ္တသော တို့ပါဠိဒိရှင်နာရီက ပြထားတဲ့ဝါယောဓာတ်6မျိုးဝါယောဓာတ်ဘယ်နှမျိုးလို့အထက်ဆန်တဲ့လေအောက်ဆုံးတဲ့လေဝင်းထဲမှာတည်တဲ့လေဥထဲမှာတည်တဲ့လေ ခန္ဓာကိုယ်တစ်ခုလုံးရှောက်ပြီးတော့တည်တဲ့လေ နာခေါင်းကဝင်ထွက်တယ်လေလို့6မျိုးအဲ့ဒါဝါယောမွေ6ကောင်ဘာမွေ6ကောင်ဒါပြန်လက်ရှိ32ကောင်နဲ့ပေါင်းလိုက်တော့အဲဘုန်းကြီးကမွားနေတာကိုလက်ရှိ36ကောင်နဲ့ပေါင်းလိုက်တော့အဲ42ပေါ့လေဘုန်းကြီးတို့တရားဓမ္မတို့ရဲ့ခန္ဓာထဲမှာ မွေဘဏကောင် ခိုင်းမသိပဲနေမလားဥက္ကဒေသာထက်မြတ်သောစိတ်ရှိကုန်သောအာသီဝိသလင်မြသောစိတ်ရှိကုန်သောဂောရဝိသကြံထမ်းသောစိတ်ရှိကုန်သောတိတ်အစိတ်ပြင်းထန်တာဒီမွေတွေကဒါကြောင့်ဘုန်းကြီးတို့တရားဓမ္မတို့နေမကောင်းကြမ်းမမတဲ့ဆိုတာအဲ့ဒီဓာတ်လေးပါဖောက်ပြန်ပြီးတော့မွေလေးကောင်အကြိုက်ခံရတာမဟုတ်လားလူတွေသေရတဲ့သေချတဲ့ဆိုတာအလုံးမွေကြိုက်လို့သေတဲ့မပါရှိပဲ ပတဝီဓာလွန်လွတ်သေးတာအဘောဓာလွန်လွတ်သေးတာတေဇောဓာလွန်လွတ်သေးတာဝါယောဓာလွန်လွတ်သေးတာတဲ့ဘာဖြစ်လို့သေးတာတော့ငွေကြိုက်လို့သေးတာရှင်းရလားပိဒါကိုင်းဘုန်းကြီးတို့ပြေးစရာတောင်မရှိဘူးသေပြီးပြီခုငွေကြိုက်တာအဲ့ဒါကြိုက်ပုံချင်းရည်ပြောရမယ်တွင်လည်းအများကြီးပဲဗျကိုင်းတော်ပြီဒါပြင်ဆိုရမယ်ငွေလေးကောင်ဟာဘာတွေလဲငွေ တရားကြီးလေးပါးတရားပဲတရားကြီးလေးပါးတရားပဲဝီလီကောင်ဟာပါတွေလဲဝီလီကောင်ဟာပါတွေလဲတရားကြီးလေးပါးတရားပဲတရားကြီးလေးပါးတရားပဲအချို့သွေးတို့ရှိတယ်ဟောသွေးတို့ရှိတော့လဲမုခနဲ့မိုက်ခနဲ့နဲ့နောက်ဆုံးအဲ့ဒီသွေးတို့ကအုံနောက်ကျော်ဖြတ်ပြီးတော့မသေးရဘူးလားမသေး အဲ့ဒါပရိသတ်ရေတဲ့ဟောပိဋ္ဌံသိမံပုဗ္ဗောလောဟိတံလောဟိတံသွေးဆိုတာအဘောဓကတ္တအဘောမူကြိုက်လို့သိရဒါကိုဘုန်းကြီးတို့ကပညာနယ်ပယ်ကအမိမျိုးမျိုးဟောရအထွေထွေတွေနဲ့ဘာပြုလို့ညာပြုလို့နဲ့ဆိုပြီးတော့ပြောနေကြတာအမှန်တော့စင်ရင်ချုပ်လိုက်တော့မွေကြိုက်လို့သိတာပဲမှန်ရလားနောက်တကူတဲ့ဟောလေဖြတ်လို့သေးတယ်ဆိုတာကဝါယောမွေကြိုက်တာလေဖြတ်လို့သေးတယ်ဆိုတာမှန်ပါ တချို့ကြတော့ကတဲ့သေအောင်တော့မကြိုက်ဘူးလက်ချင်မလုံနိုင်အောင်ဆိုပြီးတော့တပိုင်းဖြတ်တောင်းလန်းဖြတ်ဆိုပြီးတော့ဖြတ်ထားတာဟာဘယ်မွေကြိုက်တာလဲဟောဝါရောမွေကြိုက်တာဒါကြောင့်တာလီပါဖောက်ပြန်လို့သေရတယ်မသားကြီးမမွေကြိုက်တဲ့မသားတွေသာများတဲ့ဘယ်လိုမှပြုမိမိမှုဆိုတာလိုပဲဒီမွေလေးကောင်ထိန်ကြောင်ရအောင်ကိုဘုန်းကြီးတို့ကအပြင်းများတဲ့ပုထုဇဉ်ဘဝနေချတာမဟုတ်လားအဲ့ဒါသဘောပေါက်ဖို့ဒါပြင်လွန်လားကြိုးမြင်ပြည့်ဟဲ့နင်းတော်တဲ့ဟော ပြေးပါပြေးပါတဲ့တွေးမနေနဲ့ငေးမနေနဲ့ဘေးလို့ရသွားအိုလူသာ မပြောဘူးလားအဲ့ဒါလိုပြောတာဘယ်သူလဲဆိုတရာကတသေတန္တိဝဇနံရသော်ဘုရားပဲတဲ့လူသာတရားကျိုးကိုလိုလားတာအနိကကိုစောင့်နှဖြစ်သလို့ဒုဒကဒကမမွေထိန်ရောက်ကြတာလေးပါ ထိန်သိနေရတဲ့ဒကဒကမတွေရဲ့အကျိုးလိုလားဆုံးကဟောရသော်ဘုရားဘယ်သူပါလဲ တို့မြတ်စွာဘုရားကိုလိုမြတ်ကြီးကြည်လေသူတကောတော်လွတ်လာရဲ့အတွက်ဆိုရင်လေးသင်္ကြေကဘာတသိဆင်းရဲခံရကန္နာရခရီးချပါရမီလမ်းလျှောက်เสียလို့သလားမလိုဘူးပြိတ္တရေယူမဲ့တွင်ရဲ့နိဗ္ဗာန်ကိုအလွယ်နဲ့ရနိုင်တယ်မဟုတ်လားဒါပေမဲ့လောကိမေဧကေနာတိန်နေနာပုရိသေနာဓမ္မတတိနာသဗ္ဗညုတံပါပုနိတဝနာသဒေဝတန္တာရိတံသဒေဝကံ ငါကဲ့သို့အာသာနေယောက်ျားစွမ်းပကရှိသူဖြစ်ပါလျက်တယောက်ဒီဒီသန္တရာရဲရင်ကုရွေလွတ်လာရယူသည်ပင်ပဲကြိုးရှိအနိအာလုံးတတ္တဝါတွေကဲနိုင်တဲ့လေးသိရေကဘာတသိဖြစ်ခြင်းမှာရရှိတဲ့သဗ္ဗညုတဉာဏ်ကြီးယူပြီးတော့တန္တာရတ္တန်သတေဝကံ သရိဝကလုဏပြမအာလုံးသောသတ္တဝါပေါင်းတွေကိုသန္တာရေသာ ကောင်းစွာမသွေသန္တရာရေရင်ကျော်မှနေပြီးတော့နိဗ္ဗာန်ဒီဟုသော ကုံအထက်၌တင်ဆောင်ရပေလက်တန်တည်းဒါဖြင့်အကျိုးလိုလားတဲ့ကိုဆောင်နတ်လို့ဆိုတာဒီနေရာမှာတော့မြတ်စွာဘုရားဘယ်သူပါလဲ ရားရဲ့ဂုဏ်တွေတကိုယ်တွေဆိုတာဘုန်းကြီးတို့လိုသာမန်လူသားမဆိုတာပြီးပြမဂတိလျာအသင်ချေနဲ့ဆိုပြီးတော့သက်တရှိတော်ကပေကဘာကြအောင်ပြောတော်လဲဂုဏ်နိုင်မလားမဂုဏ်နိုင်ဘူးဗျဒီတော့ဘုန်းကြီးတို့နားလည်ပေါ်အချင်းချင်းပြောရမယ်တို့ရင်မိဘတိုင်းသည်တဲ့သာသမီတို့အကျိုးကိုလိုလားတာမှန်ရဲ့နော်ဒါပေမဲ့ကိုမွေးထားတဲ့သာသမီမှကိုလိုလားတာပါ အော်ဖြူစရာတော်တို့ကြဘယ်သူမှမွေးမထားတော့ငွေ10သိန်း15သိန်းသိန်းတရာဘယ်သူမှလူဘူးဗျာဟုတ်တယ်မို့လားအဲခိုင်းရရင်ဖြင့်အဲ့ဒါဓမ္မပူဇာလေးကတော်ပွဲလေးပို့ရခိုင်းမရရင်ဖြင့်အဲ့ဒါ0နဲ့3ညဝလုံးနဲ့ဘဲဥပဲခိုင်းထားပါတော့ဒါကတော့ဘုန်းကြီးတို့ပြိဿအိမ်ငိုက်ပြေအောင်လို့ဇီဘူးသီလေးချချကျွေးရတယ်နော် ဒီတော့ကတဲ့မိဘကသာသမီချစ်တယ်လို့ဆိုပေမဲ့လို့မြတ်စွာဘုရားကသရဝါတွေအပေါ်ချစ်တဲ့အချစ်တို့မမိဘူးမမိဘူးမဟုတ်လားအေးဒါကြောင့်မြတ်စွာဘုရားကိုရောမြာကြီးတို့အပေါ်ချစ်မေတ္တာစေရနာအင်အားထားရှိပုံကတော့သောသာဂရိဇလာရိကာရုရိဒါဒာတိဘူမိန်ပရာဇိအသမ္မံသမရတိဒါနာ မေရုပမနာမရိကေသာသမောလိတိတံခေတရကတိကတရနယနံအတ္တတိသောတုမြတ်စွာဘုရားအလောင်းတော်သည်ပါဂရိသမုဒ္ဒရာ၄ချက်ထက်ကဲလွန်ပေါ်မောက်သည်လေးဖြစ်တော့ရူရီရမရမြာယောင်သွေးနီးရွှေထိန်လျက်သွေးတော်မြအလူဒါနကို အတ္တတိတတ္တဝါတွေကဲနိုင်တဲ့သဗ္ဗညုညာရဖို့ရာဟု စိတ်တန်ရှည်ပြေးတရာရှည်၍လူပေးတော်မူခဲ့လေပြီတကားလူတကောတဘဝမှာဒုစာကြံအဆုတ်ကြံစာအဆုတ်ကသွေးတပြီသားတဲ့လူတကောရဲ့သွေးရဘယ်လောက်တော့ အဲ့ဒီတဘာဝမှာတပီးသားများရှိခဲ့တဲ့သွေးတွေကိုဘဝတိုင်းဘဝတိုင်းဖောက်ဖောက်ပြီးတော့ထုတ်ထုတ်လှူလိုက်တာမပုံမဆွေးရှိရင်ဖြင့်အရှိသမုဒ္ဒရာနောက်သမုဒ္ဒရာတောင်သမုဒ္ဒရာမြောက်သမုဒ္ဒရာပါဠိစာချုပ်နော်ဘုန်းကြီးတို့သိပ္ပံသာတော်ကအာဒိသမုဒ္ဒရာအန္တာဒိသမုဒ္ဒရာတလန်ဒိသမုဒ္ဒရာပစိဖိသမုဒ္ဒရာအိန္ဒြိယသမုဒ္ဒရာရှိရေးထက်များတဲ့ဘုရားကတို့အပေါ်ဘလို့ချစ်ခဲ့တယ်ဆိုတာကြည့်ပါ တို့ဒီပင်လည်းအသားတွေဆိုတာလူလိုက်တာမပုံမှာချွဲရှိအမြင်မှာပထဝီမြေယူဇနာ2သိန်း4သောအထုရှိတဲ့မြေရှုံလောက်တဲ့။ဥကောင်တွေလူတဲ့ဆိုတာမြေမို့တောင်ရှုံလောက်တဲ့မျက်လုံးတွေဖောက်ပေါက်လူတဲ့ဆိုတာကြေတာရရှုံလောက်တဲ့။အဲ့ဒါကိုရောအတွက်လားတတ္တဝါတွေအတွက်လား။တတ္တဝါတွေအတွက်ဗျာ။နောက်တကူကဘာလဲဆိုရင် ဥပါပုတ္တနာတိတိယမတိတဝေနတိတိယသဗ္ဗညုတံပိယမေရှံတတမဣတိအတသဟံမတိမိဖုရားကြီးအလောင်းတော်ဝိသန္တရာမင်းမလူလိုက်ဘူးလားဇာလိနဲ့ကာနာတိချိုတဲ့သသမိနဲ့ပြမလူဘူးလားဒါဖြင့်မဟုတ်မှန်ပွားလို့ပုံနာလက်ထဲအလိုက်တာလားဆိုတော့မဟုတ်ပါဘူးတဲ့သူတို့တဲ့ပိုးကပ်ပြီးတော့ခွန်ကြီးတို့တရားဓမ္မဝင်ပါ ဒီတတ္တဝါတွေအကျွရင်လို့ရကျွလို့ရဆိုတဲ့သဗ္ဗညုတညာနီကိုရှင်အားပူတယ်တဏိဇနီမိအသမိသားတွေကချိန်ဝင်ကြတစ်ဖက်ဘုန်းကြီးတို့တက္ကတက္ကမတွေကချိန်ဝင်တစ်ဖက်တင်ဆက်ကြည့်လိုက်မယ်ထွင်ရင်တတ္တဝါတွေအဖက်မှာချိန်ဝင်ရှာဖို့သဖြင့်ဗုဒ္ဓမြတ်စွာလောင်းလျာသည်မတ္တိဇာလိနဲ့ကာနာတင်ဇနီမိအသမိသားတွေကိုလူလိုက်တာတို့အဘောဖယအချစ်ဒီဂရီသားတယ် အေးဒါကြောင့်ဘုရားအကြောင်းပြောရရင်မကုံနိုင်တဲ့အတွက်ဒါကြောင့်တို့အကျိုးလိုလားတာမြတ်စွာဘုရားဆိုတာသိကြတယ်နော်။ဒါရင်ဆိုပြကျိုးလိုလားတာပဲသူလဲ။အာတို့မြတ်စွာဘုရားပဲ။ကျိုးလိုလားတာပဲသူလဲ။အာတို့မြတ်စွာဘုရားပဲ။ အေးဒါကြောင့်ကောင်းဝင်ကြီးပဲမြချေပြနေဆိုတာတိုင်ကောင်းတိုင်နိုင်လိမ့်မယ်သမုဒ္ဒရာဘလောက်နဲ့တဲ့ဆိုတာတိုင်ကောင်းတဲ့နိုင်မယ်စัจ java ဘလောက်ကြီးတယ်ဆိုတာကျဲတယ်ဆိုတာတိုင်ကောင်းတိုင်နိုင်မယ်ဗုဒ္ဓမြတ်စွာရဲ့စေရနာမေတ္တာသာနာကရုဏာတရားတွေကတိုင်တာလို့ရနိုင်ပါသလားဒါဖြင့်ဘုရားကဘုန်းကြီးတို့တရားဓမ္မတို့အတွက်မိဘထက်သာလွန်တဲ့မေတ္တာရှင်ကြီးဆိုရင်ရောမမလားဗျာဒါဖြင့်ဘုရားကိုမမေ့နဲ့ မမေ့ပါဘူးဖရာလို့တော့မလိမ်နဲ့အဲ့ဒီဖရာရှိမှဘုန်းကြီးအကျဉ်းချင်းပြောခဲ့တယ်ဖရာနဲ့အာမရလို့စိတ်မချနိုင်သွန်းလို့သူဒ္ဒတတိတို့ဘိုက်ကုဏံကနဲ့တရုတ်ဖရာတို့နှုတ်ခမ်းမွေးဖားဖားနဲ့ကလာဖရာတို့အဲ့ဒီထဲမှာတကားတဲ့အဲဝိဇ္ဇာသောကြီးတပတိဘိုးဘိုးကြီးဘုံမင်းကောင်းအယူလိုလိုအနံလိုလိုတပင်ကဖရာဒူးပေါ်ပေါင်ပေါ်နဲ့ဆိုပြီးဒါဒီဖရာချင်းတင်ထားခြင်းนี่အဲ့ဒါဖရာပေါ်မယုံကြည်သေးဘူးဖရာစေရနာမလိုလားရရောက်နေသေးတယ်ဟုတ်ပါလား ဒါလေးတွေဘုန်းကြီးတို့ပြိတ္တာ short date လောက်ကြပြီတော့ဗျာဒါပြင်ကောင်းပြီအဲ့ဒီများသွားဗျာကတို့တက္ကတက္ကမတွေကိုဘာပြောသလဲဟောဝတ္တမမဓမ္မံသူနေယသူ၌တဝါဇအာဇာနေယအာဇာနိတဝါဇပါဏတထတာယပฏิပိစီယနဲ့ဘုရားမြတ်စွာဘုရားသည်မမငါဤဓမ္မတရားကို သူနေရနာကြကြပါမုံကအဟောဝတ္တကောင်းလေစွာဘုရားရဲ့မေတ္တာဆန္ဒတော်ကငါတရားနာရင်ကောင်းမယ်သူနေတဝါသဗ္ဗနာနာကြပြီတော်ကအာသနေယဟုတ်နိုင်မဟုတ်နိုင်မှန်သည်မာသည်ဤနယ်လေးကိုကြားစီတွေးဆကြပါမူကအဟောစအဟောဝတ္တကောင်းလေစွာနာပြီးတော့ဒီအတိုင်းဖဏကလေးကောက်ပြီးတော့မော်တော်ကားပေါ်ပြစ်မပြေးနဲ့ မိမိအုံနောက်နှလုံးသားထဲမှာအဲ့ဒီတရားလေးကိုနေရာတိုင်းယူသွားပြီးတော့မှဆွဲသွဲလန်းလန်းနဲ့ဆိုပြီးတော့မှတ်သားထားရမယ်တဲ့နော်အာဇာနိတဝသပနာဟောတိမမိအိနလီကိုအတိဝေချက်ပြည့်တဲ့နောက်မှာမူကတထတာယာဒုမပွန်နိဗ္ဗာန်ကျောင်းကပฏิပိစေယံချင့်ကြံပွားများတတိပဒံ၄ပါးကိုအာထုတ်ကြပါမူကအဟောဝတ္တဩမောက္ခမသွေ ပါရမီဖြည့်ရကြို့ဖျားဖြည့်ရကြို့တရားဟောရကြို့နတ်ပေမိသာတကားဗုဒ္ဓမြတ်စွာရဲ့သာနာတော်ကနာမတိတရားနာပါဘာလို့ ਆ နာမနဲ့နာပြီးတဲ့တရားဒီအတိုင်းမထားပါနဲ့ဝေဘာမှာစဉ်းစားပါတွေးတော့ပါဆင်ခြင်မှာစမ်းစစ်ပါ ဟုတ်ပလားနမသောအဲ့ဒီထက်ကဟုတ်ပြီဟာမီလို့ဖြေရရင်ပြင်ပြစ်မထားပါနဲ့လက်တွေကျင့်ကြံပွားများအထုတ်ပါတို့ဗမာလိုပြောအဲတို့လောကစကားနဲ့ပြောရင်တိသုတမယညာတရားနာစာပေကြည့်တာသုတမယညာနေ့စိန်တမယညာကြံစီတွေးတော်စဉ်းစားဆင်းရင်တာသုံးဘာဝနာမယညာအဲ့ဒီအဆင့်သုံးခုမြောက်မှဘုရားအလိုပြည့်ဒါဘုရားစေရနာပဲမဟုတ်လား ဒါကြောင့်ဤမျိုးစုံနဲ့ဆိုပြီးတော့မြတ်စွာဘုရားကိုရောမြတ်ကြီးသာဓမံဒေသနာကလေသဗေဟွန်တုအနာသဝယေထာပစ္စည်းမကသတ္တသောတာပန္နာဘဝန္တုတေငါတရားဝေမအာလုံးရှိရှိသမျှလူနာပြမသတ္တဝါတွေအာသောကင်းဝါယနာဖြစ်မှုကကောင်းလေစွာအကရွေပါရမီသုံးရ ဒီကရီအစနဲ့အခုမှစရသေးတယ်ဆိုရင်အဲ့ဒီအောက်ထင်ဆုံးဆိုတဲ့ပုဂ္ဂိုလ်သောတာပန်ဖြစ်ပါမူကကောင်းလီစွာဘုရားရဲ့ဆန္ဒစေတနာမေတ္တာ မကြည့်မဘူးလားခိုင်းတာဖြင့်တို့အတွက် အကျိုးလွန်လာတဲ့မြတ်စွာဘုရားဆိုတာသိကြပြီနော်ဒီတော့တို့ပုထုဇဉ်လူသားတွေကအဲ့ဒီဓာတ်ကြီးလေးပါရတာကိုပဲလေငွေရင်ယောက်ကြခဲ့လို့လဲဖင်းအောက်ကပပြေးထောင်နေတာကိုပါပါလေ ယရဏပယက်သဘွယ်နာနှစ်ဖက်အောက်ကလက်တောင်းလက်ပါနှစ်ဆွဲနှစ်တန်သည်ဟုတ်ပလားခင်ဗျားတို့အခုခေတ်ပြောပြောနညက်ပေါ့ဟိုနှထောင်းနေနဂတ်တွေဆိုတာတော့နားလေတယ်နညက်ဆိုတာနောက်ခင်မှပေါ်လာတာ အခုတော့ကြဘွင်းကြီးဆွဲညှလိုက်တော့ကြတန်လန်းကြီးညှလိုက်အောင်ဟုတ်တယ်မို့လားအေးအဲ့ဒါတွေကငွေကြီး၄កောင်မပြင်းထောင်းနေတာကိုဥဆောင်ပန်သဘွယ်နကနှထောင်းနှစ်ပန်သဘွယ် ရင်စွဲပလဲသွဲတပွဲဆိုပြီးတော့နှစ်သက်မနေကြဘူးလားအေးအဘောကသပင်ကိုပုံစံမျိုးမျိုးနဲ့ဖြာလိုက်တောက်လိုက်ကြိုက်လိုက်ညှက်လိုက်စီးလိုက်နှောင်လိုက်ဖွာရီယာကျဲထားလိုက်အဲ့ဒါခေါင်းမောကမွေကြီးကိုသူကျင်နဲ့နေတာဟုတ်ပြီလားအလိုက်ကဆိုမှသိဘူးမွေဆိုတာကအဟိတရိษံစဉ်းစားညာရှိရကိုင်းဘုန်းကြီးတို့ဒီလောက်ရိုးရပြုပြင်နေတဲ့သပင်ကငြိမ့်ငြိမ့်နေရလားဘုန်းကြီးတို့ဆိုရင်ခမမောနေရတဲ့ကရုံးပြောင်တာလူမြင်မှဆိုလို့ ဟုတ်ကလားကိုအပြင်ရွရကျင်နာပြင်းစင်ပြီးတော့ဖွေးနွေလိုက်ရတာဒါပေမဲ့ကိုအကြိုက်မဟုတ်ကျွတ်တယ်ဖြူတယ်ရတဲ့အဲ့ဒီသမင်ပေါက်ကျွတ်တဲ့အခါကျတော့ဟောဆံမင်းကျွတ်နာမွေကျွတ်နာအဲ့လိုအရင်မရှိဘူးလားသိပြီတော့များလွန်တော့လဲအုံအိုက်ပြီးတကားလားအနာယောဂတွေဖြစ်တယ်ကျဲလွန်များတော့အေးအေးအပူတာမခံနိုင်တဲ့ဖြင့်ဝေဒနာယောဂဒုက္ခပြီးမရဘူးလားမရပါဘူးခင်ဗျာ။ဒါနဲ့လို့လဲမကောင်းမှုများလို့လဲ မကောင်းဘူးပြိဿရဲ့အဲ့ဒါကိုလူသားတွေကအဟုတ်ထင်ပြီးတော့ဒီမွေးရင်လေးကောင်ထိန်နေရတာကိုအဟုတ်ထင်ပြီးတော့ကျင်နှက်နေတယ်မကျင်နှက်ကြဘူးလားဒါတော့အကျွန်းလွန်လာတဲ့ဘုရားကဘာပြောသလဲအဲ့ဒီပထဝီအဘောတိသောဝါယောဆိုတာကတကြီးလေးပါကမွေကြီးလေးကောင်လူသားသမားပဲသူ့အလိုမကြရင်ကြိုက်လာပြစ်မှာဘာကြောင့်တော့လေးကောင်ကဆန္ဒတူမဟုတ်ဘူးအိတ်ချင်းတဲ့ကောင်ကအိတ်ချင်းပဲဟုတ်ပါလား အခုတို့တရားနာတယ်လည်းမွေတွေဘယ်နှကောင်ရောက်နေပြီမသိဘူးတချို့အိတ်ချင်အောင်မေးဆွဲတာပြီဟုတ်မလားအေးထားခြင်းတဲ့ကောင်ကထားခြင်းပဲစားစားခြင်းတဲ့ကောင်ကစားခြင်းပဲရေချိုးခြင်းတဲ့အကောင်ကရေချိုးခြင်းပဲတယောက်တည်းနဲ့လေးဦးသားတို့ရဲ့အလိုဆန္ဒဖြစ်နိုင်မှာမလားဖြစ်နိုင်ပါဘူးဒါကြောင့်ဘုန်းကြီးတို့မှာဆေးကုလို့မတတ်တာဘူးဖြစ်နေတာဒါပဲဗျပါအာဝါတေတဲ့ပထဝီနဲ့အာဘောဘာနဲ့ပါတော့ ဝါနဲ့တေဆိုတော့တေသောနဲ့ဝါယောအဲ့ဒီနှစ်ခုကလည်းပဲသူတို့ကမဟာမိတ်ထားပြီးတော့ခွန်ကြီးတို့ခန္ဓာမှာတရားနာနေတော့လေငြိမ့်ငြိမ့်နေရလားအာထိုင်ကြတော့ဒီမကစူးစူးအောင်အောင်ပူလာပြန်နေအရင်ကအောင်လာပြန်နေချွေးကကြလာပြန်နေခေါင်းကတင်းလာပြန်နေမှန်ရလားဘုန်းကြီးတို့ကသာငြိမ်ငြိမ်လေးထိုင်နေတယ်ဆိုပေမဲ့လို့အတွဲမှာရှိတဲ့မွေလေးကောင်သို့မဟုတ်42ကောင်သောမွေတွေကတော့ဒီခန္ဓာကြီးကိုသူတို့အပေပဲနဲ့နဲ့ထုတ်ပြီးတော့ညှင်းဆဲနေတာ မငြင်းကျဲဘူးလားအေးငြင်းချက်နေတာအဲ့ဒီတဲ့အလိုမကျရင် तू ကကိတ်တာပြစ်လိုက်တာမဟုတ်လားဒါကြောင့် မသေးတဲ့နေရာမသေးတဲ့အချိန်မသေးတဲ့မြို့ရွာမသေးတဲ့လူမျိုးမသေးတဲ့ဘာသာလူများရှိသလားရှိပါဘူးကိတ်တာတဲ့မွေအလိုက်ကဆိုမသေးတဲ့မွေအစင်းစားညာမရှိတဲ့မွေတဲ့ဒါကြောင့်ခွန်ကြီးတို့တရားဓမ္မများဘဝခန္ဓာနဲ့နေရာချင်းဒီမပွေးခပိုက်ပိုက်ရတာနဲ့မတူဘူးလားမှန်ပါ အပြင်ဆုံးမွေလေးကောင်းဟာပါတွေလဲမွေလေးကောင်းဟာပါတွေလဲဓာကြီးလေးပါတရားပဲဓာကြီးလေးပါတရားပဲကျိုးလိုတာပဲသူလဲကျိုးလိုတာပဲသူလဲအာထုမြတ်စွာဘုရားပဲအာထုမြတ်စွာဘုရားပဲဒါကြောင့်အဲ့ဒီမြတ်စွာဘုရားကဒုတက္ကဒကမတွေအတွက် ဒါနသီလသမထလောက်ကျင့်နှမနေနဲ့ဝိပဿနာမှသိမဖို့နိဗ္ဗာန်စီတို့အရောက်သွားလို့မပြောဘူးလားမသိခင်တုန်းကလည်းပြောလိုက်တာပရမတုံဓမ္မစကြာတရားမဂ္ဂင်ရှင်ပမစ္စိမပရိပဒအလယ်လန်းစဉ်ဆိုတာဒါတရားအထုတ်ဖို့ပဲမဟုတ်လားကာမဝါသသမ္မာကမ္မနာသမ္မာအာဇီဝကသီလမဂ္ဂင်သမ္မာဝါယာမသမ္မာတတိသမ္မာသမာဓိကသမာဓိမဂ္ဂင် တာမဒိဋ္ဌိတာမသင်္ကပ္ပပညာမဲ့ခင် အပြာအပြင်၈ပါးအမျိုးအပြင်သီလမျိုးသမာဓိမျိုးပညာမျိုးလို့၃မျိုးအမျိုးကအပြာရည်အတွက်ကအေးအဲ့ဒီမဲ့ခင်၈ပါးဒုတက္ကဒကမများအာထုတ်တဲ့တမတ်အတွင်းမှာမပါဘူးလားဟုတ်တယ်လို့မှတ်တဲ့အတွင်းမှာပြိဋ္ဌာယေဩ စောစီစွာခံယူထားတဲ့တွေ့တာရောအဲ့ဒီမှတ်နေတဲ့အချိန်မှလည်းပဲသီလကတည်နေလို့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝအလုသဘောအယသီလမကင်နေဖြစ်နေတယ်နော်မနိုင်အောင်ကြောင်းညာဆိုင်တာသမ္မာဝါယာမဓမ္မချင်းဓမ္မချင်းမှတ်သိနေတာသမ္မာသတိအရိယမပေါ်မှာ9မိနစ်7မိနစ်နာရီဝတ္တနာရီစသည်တည်ရင်နေတာကသမ္မာသမာဓိ မှတ်တိုင်းမှတ်တိုင်းအဲ့ဒီသမာဓိမဂ္ဂင်တွေရောမပါဝင်ဘူးလားကောင်းပြီနောက်တစ်ခုအပရိသရဲ့အနေကြတဲ့အခါကျတော့ရန်ကုန်မှာကြည့်တော့ဘယ်ကသွားပဲလားဘယ်လားမှာပဲအိမ်ပဲအိမ်မှာဘသူရှိအနေကြလို့သိဘာလို့သိအခုလည်းပဲခုနကသာမသမာဓိမဂ္ဂင်မြေခန္ဓာထင်ရှားယုံနာများပေါ်မှာအမတ်တရားလေးတွေစင်တိုင်းဖြစ်နေပြီဆိုရင်ဤကာယုတ်ဤကာနာယုံနာပိုင်းချာမသိပေဘူးလား ယုံနာလို့အမိမတက်တတ်ပေမဲ့လို့ကတစ်ခုစီတစ်ခုစီတော့သိနိုင်တယ်။ဘာကြောင့်လဲ။တရားရွှေ့ပြောင်ပြောင်လေးနဲ့ပြစ်လိုက်တော့ဖက်ကနဲ့ဖက်ကနဲ့ကတ်နေတယ်။မှန်ရလား။ဖောင်းနာပိန်နာကယုတ်တရားနာယနဲ့တူတယ်။ဖောင်းနာပိန်နာလို့သိမှန်နေတဲ့အမတ်အသိစိတ်ကလေးတွေကပြေးပြေးကတ်နေတယ်ရှွန့်တဖွဲအဲ့ဒါနန္တရား။ဖောင်းနာပိန်နာကနန္တရားအယုတ်တရားနာယနဲ့တူတယ်နော်။ ဟောင်းတယ်ပိန်တယ်လို့သိမှနေတဲ့အသိစိတ်နံကလေးတွေကရှွန့်နဲ့တူတယ်မဟုတ်လားနာယရှိယရှွန့်ကလေးပြပြကနေတယ်လို့တို့ရဲ့ထိုင်တော်မှာဖောင်းတဲ့ပိန်နဲ့တွင်ဝမ်းပိုက်စီတို့ပြပြကနေတဲ့အသိစိတ်တကလေးတွေနာယတခြားရှွန့်တခြားဖြစ်တယ်လို့ဖောင်းပိန်ကတခြားဖောင်းတယ်ပိန်တယ်လို့သိနေတာကတခြားဟုတ်ပြီလားအဲ့ဒါယုံနာသိနေတာပဲအမိမပြောတတ်ပေမဲ့သဘောတော့မသိရဘူးလား ဧရာကြောင့်ဘာဝကနာယိသတုဏဓာတုနာဧကတိသမေဝသမ္မသိတဝနိဗ္ဗာနံပါပုဏန္တိသူဤပမဟုတ်ကြတဲ့ယနေ့နိဗ္ဗာန်ရရင်ယူမဲ့ဆိုတဲ့သာဝကတွေအတွက်ဒါလေးပါးကိုသယုတ်တကအမိနာမမျိုးရိုးနဲ့ခွဲခြားနေဖို့မလိုပါဘူးတဲ့တမျိုးမျိုးရဲ့အနိစ္စဒုက္ခအနတ္တတစ်ခုခုသိသွားရင်အဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်မျက်မှောက်ပြုနိုင်တာပါပဲ။ ဒါကိုအချို့အချို့ကတတွဲတန်တဲ့ပုဂ္ဂိုလ်များကအာပရမသုပရိယတ္တိအခြေခံပဲပရိပရိယတ္တိမှမပိုင်ဘာညာနဲ့ဆိုတော့ဟုတ်တယ်ပရိယပါတော့ပါသိတယ်သို့တော့မှတ်တဲ့နေရာမှာဂန္ဓပရိဘောဓဆိုပြီးအဲ့ဒီပရိယကဈာခုနေတယ်သတ်ရှုထားတာနဲ့တူတဲ့အလုပ်သဘောအရာဟုတ်ပြီလားပရိသတ်ဒါကြောင့်ရှေးခါကာလသမယတုန်းကလေတိပိရကဘိရကသုံးပုံဆောင်မထေမြတပားကတရားပြနေတယ်ကြံသုံးပါးကလေ သူ့ကိုတရားပြပါဆိုတော့ကိုတော်တို့စာမေ့ထားမလားတဲ့အာမေ့ပါမယ်တဲ့ဒါနဲ့မပေးသေးဘူးဒီအတိုင်းထားပြီးအမေ့ကောက်ပြီးတော့ကိုတော်တို့ရဲ့ဒီတုတ်တန်လေးတပည့်တော်မေ့နေလို့ပြောသားမှာဆိုတော့ဟိုကမရှင်အရှင်မယားကမေ့ထားပါဆိုလို့တပည့်တော်တို့နှလုံးမသွင်းပါဘူးဗျာတဲ့ဟောပရိယတ်ဒီကိုပယ်တာမဟုတ်ဘူးနော်အေးသူ့နေရာနဲ့သူဒူးနေရာတော်နေရာဒါပဲဟုတ်ပြီလားအဲ့ဒါသိအရေးကြီးပါတယ်ဒါကြောင့် တို့တချို့ကလေအာသယုတ်သံဃာပိုင်းခြားမှမသိဘဲနဲ့တရားရနိုင်မှမလားလို့ထင်သေးနေကြတယ်ဝိသကခုနှစ်တမိနဲ့သောတာပန်ဖြစ်တာဘယ်เจ้าမှရောက်ဘူးဟုတ်တယ်မဟုတ်လားအေးဒါပေမဲ့လို့ तू ဟာသောတာပန်ဖြစ်ဆိုပြီးတော့မညာဘုံညာနိဗ္ဗာန်မရဘူးလားရပါတယ်ဒါကြောင့်ပရိယတိကပရိသယေကံပေါင်းနဲ့တူတယ်ပฏิပတိကရေခြင်းနဲ့တူတယ်ပฏิဝေဒကကြာမျိုး၅ပါးနဲ့တူတယ်အောက်ကနေကြည့်ရင်ကံပေါင်းရှိမှရည်တည်နိုင်တယ်ဟုတ်တယ် ရေရှိမှကြာပွင့်တယ်ဟုတ်တယ်အဲ့ဒီမှာပုံဟာပြန်ကြည့်တော့ကြာပွင့်မှရေကြက်တရေရှိတယ်ဟုတ်တယ်မဟုတ်လားရေရှိမှကံမောင်ကြီးအတင်းနေတယ်ရေမရှိတဲ့ကံသေးကလေးတငယ်မိုင်မဲသူတို့အကွယ်ကာယူပြီးတော့အငြိအကျင့်စွန့်ပြစ်ရတာဖြစ်နိုင်၏ဟုတ်ပြီလားအဲ့ဒါအရေးကြီးတယ်ဗျာတရားအထုတ်ပါကျွင်ချို့ကအဲ့ဒါစာတီနဲ့တွန့်တယ်လို့ တွန့်တယ်လို့ပဲတွန့်တွန့်သွားကြတယ်မြတ်စွာဘုရားကတော့ဩကုဋိလယဟန်ကြီးပိဋကသုံးပုံထုံးလုံးမရေလွတ်တောက်နေတာမဟုတ်လားလာရင်ဘယ်နဲ့ပြောတော့ဒုက္ခပုထိလာအာကိစ္စဒုက္ခပုထိလာနိဝတ္တအလကားကောင်းကြီးလာပလားအလကားကောင်းကြီးပြန်မလားပရိယတ်တိကိုမပယ်ဘူးသိသမျှမကျင့်ရင်ကိုကမြတ်စွာဘုရားပြောတာ အဲ့တော့မှပုရိလမတိမြတ်ကငါပိဋကသုံးပုံအာပါဠိတကရတိကအနုမရုလက်သံခံခံတို့ပြန်မြန်ဝဲတက်နေပါလေတန်းနဲ့ငါ့ကိုဘုရားကအချင်းကြီးအလကားလူကြီးလို့ပြောနေတာဘာလဲဆိုတော့ဩဟုတ်ပြီသားပဲငါကနွားចောင်းသားဘဝပဲနွားចောင်းသားဆိုတာနဏီဘဏ္ဍကောင်နဲ့နဲ့ဘဏ္ဍကောင်ဂျိုးတောင်ဘဏ္ဍကောင်ဟုတ်လားဗျာရေတွက်ပြီးတကားလားထွန်းနွားကထွက်တဲ့နွားနို့ဂောရသဆိုတဲ့နွားအရသမသုံးဆောင်ရဘူးနွားပိုင်ရှင်ထံပြန်အားရရသည်နော် အေးဒါကြောင့်သိသင်ပြီးတော့တတ်ထားသမျှစာပေတို့ဟာလည်းကြင့်ကြံပွားများအားထုတ်မှသာလေပိုင်နဲ့နွားပိုင်ရှင်သည်နွားနို့ကဖြစ်တဲ့အရသာတွေသုံးဆောင်ရတဲ့ကဲ့သို့ကျင့်တဲ့ပုဂ္ဂိုလ်မှသာလေပရိယတ်တိဆိုတဲ့စာတပိတခေါ်ပါသည်တတ်ရရောက်ပါသည်ဟုတ်ကလားအဲ့ဒီနေရာမှာတို့နိတိစကားလေးတွေလည်းသိမှသားစီရကောင်းအဲ့ဒီနိတိစကားကဘာပြောသလဲဆိုတော့ တို့ခွန်အားရှိတယ်ရှိတယ်ဆိုတာအဲ့ဒီခွန်အားဖြင့်နဲ့ဖြစ်လာကြုံလာတာကိုတွန်းလှန်နိုင်မှသာလဲခွန်အားရှိကြုံ납တဲ့ဒါတစ်ချက်နော်နောက်တစ်ခုကစီးပွားဥစ္စာရှိတယ်ရှိတယ်ဆိုတာအဲ့ဒီစီးပွားဥစ္စာနဲ့တကယ်လိုလားပွဲဖြစ်တယ်ဥနာသေးကလွတ်အောင်ဆောင်ကျင်းနိုင်မှအဲ့ဒီစီးပွားဟာတန်မိုးရှိဟုတ်ရဲ့လားပြိတ္တိုင်အေးဒါလေးကိုတို့တကားတကားမှသတိပြုပါခိုင်းတော်ပြီတဲ့ဒါကြောင့်ဘုန်းကြီးတို့တရားတော်များများအတွက် မြတ်စွာဘုရား၏လိုလားပွဲဆန္ဒကပထမနာပါဒုတိယစဉ်းစားပါတတိယလက်တွေအလုတ်လုတ်ပါအဲ့ဒါတွေးမနေနဲ့ငေးမနေနဲ့ဘေးလို့ရသွားအိုလူသာဒီမှာပထဝီဓာတ်အာဘောတေဇောဘာရောဓာတ်ကြီးလေးပါရှိသမျှလူသည်အဝနာသေးနဲ့กินမမလားกินပါဘူးဝေကြိုက်လို့မသေးရအောင်အိုလူသာပြေးပေတော့လို့ ကိုဆောင်နာအကျွတ်လိုလားတဲ့ပုဂ္ဂိုလ်ကပြောသလိုမြတ်စွာဘုရားကလည်းအဲ့ဒီပုထိလယဟန်ကြီးသသဝက်ကလိစသည်အလင်းလေးတွေကိုပြောနေတာကြည့်ပါဝက်ကလိဆိုရင်ဘုရားကြည်ညိုလိုက်တာလေဝကလိတသတ္တာဟာပိတဗာအင်းကြီးသံသတ္တာဝတိတဗာလောကမှာဘသူတွေဘလောက်သတ္တာတရားကောင်းယုံကြည်ချက်ပြင်းထန်တယ်ဆိုပေမဲ့ဝကလိမမီဘူးပြိတ္တာဝကလိရဲ့သတ္တာတရားတွေဟာအရှင်လွန်းနေလို့မြတ်စွာဘုရားကလျှော့ပေးရသည် ဝကလီမာရဝါခြားသောပုဂ္ဂိုလ်တွေကိုတော့တရားတရားအားနဲ့လို့မြင့်တင်ဖြည့်ကျင်းပြီးတော့ပြနေရတယ်။ဒါကြောင့်ဂရေ40တဝူရီပိုင်ထိုင်ခွင့်ရှိတာတွေကိုကြောပေးပြီးတော့ဘုရားရှင်သာသနာတော်မှာယဟန်ကိုပြုခဲ့တယ်မဟုတ်လား။အဲ့ဒီအခါမြတ်စွာဘုရားကတော့တနေ့တော့အထုတ်လိမ့်နိုးနိုးနဲ့ကျိုးရှည်ရှည်လှန်ထားခဲ့။ဒါပေမဲ့ဝကလီကဘုရားရုပ်သွင်းဖူးမြင်ပြီးတော့ချိုးလွင်ကြည်မြတ်တဲ့တရားရတာနာရရင်ပြီးရော။ ဒလိုနဲ့နေတော်မြတ်စွာဘုရားကဂိမေဝကလိမိနာပုရိကာယနာဒိဋ္ဌိနာယောဓမ္မနာပတ္တိသောမနာပတ္တိယောဓမ္မပတ္တိသောမပတ္တိဝကလိသင်တော်လုံးသွဲသေးကျပြည်သလိုက်တွင်နဲ့ဒီမစိလျံပြည်နေတဲ့ဒီခန္ဓာကိုယ်ကြီးကြည့်နေလို့ဖူးမျောနေလို့သင်မှာဘာအမျက်ထွက်မှလဲတဲ့ဝကလိတရားမြင်မှဖျားမြင်တဲ့တရားမမြင်ရင် ဘရားဘူးသွားရင်တဲ့လူမြန်သတိထားဗျာအာအာရှိတဲ့ငွေစုပြီးတော့ဟဲ့ဖယားဘူးရင်ဖယားဘူးရင်လို့ကားရဲ့ထိတ်စည်းကလေးဆိုင်းမုတ်တင်ပြီးတော့သွားတာကိုသာလာဝကလူကြီးဖြစ်ရင်တော့ဖြင့်ဝီစီမှုတ်ပြီးတော့အဲ့ဒီဆိုင်းမုတ်ကိုပြင်ပြစ်လိုက်မယ်ဖယလဲရင်မရောက်ဘူးတဲ့ဖယားရှောက်သွားနေကြအလဟသတမောရှိတဲ့အချိန်တွေဖြုံးနေပြနေရတာမဟုတ်လားဒီတရားရဲ့အဆုံးမှာသိပ်ပေါ်လွင်လိုက် ဘုရားဘုရားပြစ်မတင်ဘူးတကယ်အကျိုးရှိတဲ့အလုပ်ကိုလုပ်ပါဟုတ်ပြီလားတို့ရဲ့တရားတရားမတွေရဲ့ကုသိုလ်အင်အားကဘုရားသာသနာဆိုတာကိုပို့လိုက်မင်းတို့ကုသိုလ်တွေကအင်မတန်အင်အားကောင်းနေလို့သာမန်ဘဝကဘာနဲ့မထိုက်တန်ဘူးဘုရားငါစုပွင့်တော်မူတဲ့အကောင်းဆုံးဗတ္တကဘာနဲ့ထိုက်တန်နဲ့သွားလူဖြစ်ချေကြပါရမီရှိတာမရှိတာဆင်ရင်မကနဲ့လူဖြစ်လာတဲ့သာသနာဝင် လူသားတွေဒါပါရမီရဲ့ အရေးအယောင်အကောင်ထဲကြီးပဲမဟုတ်လားအေးဒါပဲအဲ့ဒါအပြင်းထူရင်ပါရမီမရှိဘူးအပြင်းမထူရင်အေးပါရမီရှိတယ်ဗျာဒါကြောင့်မြတ်စွာဘုရားကဝက်ကလိပြောတယ်ဒါပေမဲ့ဝက်ကလိမသိကြိုးကျင်ပြုနေတဲ့အခါကျတော့ဝါဆုံမဲ့နိကြမအနိကပိတ်ပြီးတော့ပြောလိုက်တယ်အပိဟိဝက်ကလိမင်းငါဝါဆိုတဲ့နေရာမဆုံးနဲ့ဘာဖြစ်လို့နေထုတ်လဲ တရားအာမထုတ်လို့နေထုတ်တာဘုရားကအည်အတွက်တဲ့အည်ချင်းလူချင်းတယ်ဆိုတာသိကြရဲ့လားသိပါပါဒါကြောင့်ဒုတကဒကမတွေလည်းယုံစနာယောကောယောကောဣတသအတိတိယောဂီယုံစနာအထုတ်ခြင်းယောကောအထုတ်ခြင်းယောဂီအထုတ်ခြင်းရှိတဲ့ပုဂ္ဂိုလ်ယောဂီဆိုတာဘာတော့ဒါဖြင့်အာမတုဘနဲ့ဟောလိုလိုဒီလိုလိုစံပါချိများနေပြီးတော့ဘုရားဘုသလိုလိုပတိစိတ်သလိုလိုပရိယုတ်သလိုလိုဆိုရင်ယောပလီ ပါပါလေအဲယောပလီဗျာဟောယောကြီးဗျာရှင်းမလားကိုင်းဒါနပရိသတ်ရဲ့အဲ့ဒီမြတ်စွာဘုရားရဲ့ကိုယ်ဆောင်နတ်ပမာဒုတက္ကရကမတွေအကျွလိုလားတော့ဟောတရားအထုတ်နော်တရားအထုတ်တယ်ဆိုတာမွေရင်းယောက်ျားကြောက်လန့်လို့ပြေးတာနဲ့တူတယ်သို့တော့မွေရင်းယောက်ျားကမွေလေးကောင်ကနောက်ကလိုက်တယ်ခန္ဓာသွားရင်ဓာတ်ကြီးလေးပါးကထားပစ်ထားခဲ့လို့ရရမရ ဩဒါဖြင့်ဘုန်းကြီးတို့အာထုတ်တယ်ဆိုရင်မဲ့ငွေလေးကောင်လက်ကတော့မလွတ်သေးဘူးမဟုတ်လားအေးဒီတော့မဘိမင်းတရားကငွေလေးကောင်ကြောက်လို့တော့ပြေးပြီဒါပေမဲ့ဒီကောင်မသေးသေးအောင်သတ်မယ်ဆိုပြီးတကလာလူသားသမား9ယောက်လွတ်လိုက်တယ်ဘယ်သူတွေလွတ်လိုက်ဧပိသနာဝရကနာတိခောဘိခဝေပိသနာဥပါဒနခန္ဓာနံအဓိဝဆနာ จิตသားတို့လူသားသမန်၅ယောက်ဆိုတာတခြားမဟုတ်ဘူးဥပါဒာနဲ့ခန္ဓာ၅ပါးလူသားသမန်၅ယောက်ဆိုတာဘာလဲဥပါကရောက်ပြီးတော့အာဒနာပြည့်စွာဆွဲလန်း၍ယူထားတဲ့ခန္ဓာကခန္ဓာဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးလူသားသမန်၅ယောက်ကဘာလဲ ဩငါငါဥစ္စာငါဟာဆိုပြီးတကလားဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဣတမမဣသောအမသမိဣသောမေအတ္တဟုတ်ပလားဧဒါကြောင့်28ပါးသောယုတ်တရားအစုရူပခန္ဓာခံစားတဲ့ဝေဒနာ28ပါးအစုဝေဒနာခန္ဓာများပြားလာတဲ့မှာသမှုတင်ညာသုတင်ရဲ့ခန္ဓာပြုရှင်ရမှုများပြားလာတဲ့ပြုရှင်ရမှုအစုကသင်္ဃာရခန္ဓာ အရာအရာကိုမြင်နာကြားတာစသည်သိပိတကလာမြင်သည်ကြားသည်နာသည်စသည်ထိသည်ကြံသည်ဆိုတဲ့အဲ့ဒီအသိဝိညာဉ်နဲ့အသိအစုကဝိညာဉ်နဲ့ခန္ဓာခန္ဓာဘယ်နှပါအဲ့ဒီခန္ဓာ၅ပါးဟာလည်းပဲဘုန်းကြီးတို့ပရိသတ်ထင်ရှားအောင်နဲ့ဆရာဆရာများကအဝေဒီအတနောဝေရိန်သတေနမန္တုကောအိဟောတို့လောကမဟုတ်ကြမှာလေဖားကလေးတွေကတဲ့ကတဲ့ကတဲ့နဲ့ရေလေကမအော်ဘူးလားအော်ပါဘူး အဲ့ဒီအော်ရတွက်တာကြောင့်အစာရှားနေတဲ့မွေးကအာငါအစာဖာဟိုမှာရှိတယ်ဆိုပြီးဒါရိုက်အင်ဒါရိုက်လက်ပတ်ကိုယ်ကောက်စီရလိုသေးလားအတန်ကိုဘောပြု ပြစ်မှတ်ယူပြီးတော့မှသွားကြိုက်စားလိုက်တော့အဲ့ဒီဖားသည်အတန်ကြောင့်သေရတယ်လို့ဒုဘဝခန္ဓာရရင်လည်းပဲမသေးတဲ့လူလို့ရှိရတယ်လုံးဝမရှိဘူးအဲ့ဒီထဲကခမရတို့ကဘာကြီးစားလို့ညာကြီးစားလို့အရှင်တို့ထွက်တယ်လေအသေးတို့ထွက်တယ်လေထွက်တာအသေးပဲ ထွက်တာဟာဘာလဲအေးအဲ့ဒါလိန်တဲ့လူကညတာညာတာကိုအားတဲ့လူတွေကယုံယုံနေအမေဒီပုဂ္ဂိုလ်ကြီးရဲ့အသက်ဘလောက်ရှိပြီတဲ့တော့ဘုံမနာမီးတော်ကိုမစင်တော့ပြီးတော့လွန့်ပစ်ခြင်းတယ်ပါတော့မရိုက်ခြင်းပါဘူးအဲ့ဒါလောက်လောကလူတွေကဗျောင်တိုက်လိန်နေတာကိုအာဘယ်နေရာဘာပေါ်တဲ့သွားပြီးရောရောရောရောဘယ်နေရာဘာဖြစ်တဲ့သွားပြီးရောရောရောရောနဲ့မောလာကြီးအမိတို့ရဲ့ရတန်းကရက်တင်ပါပြီဟုတ်ပလား ။ဒါဒါကြောင့်အဲ့ဒီမှာမြတ်စွာဘုရားကခန္ဓာ၅ပါးသည် လူသတ္တမဒီတော့အချင်းချင်းပြောရင်ဘာရှိလို့သေတာလဲဟောဒီခန္ဓာရှိလို့သေဒီခန္ဓာသာမရှိရင်သေလို့ရရလားမရပါဘူးဒါဖြင့်ဒီခန္ဓာဟာလူသတ္တမဆိုတာသေကြရလားသေကြပါဘူးသေကြတယ်ခိုင်းဆိုငါဥသူသဗ္ဗတွေလဲဆွဲလာနိုင်တဲ့ခန္ဓာပဲဆွဲ ငါဟုသူသဘာတွေလည်းဆွဲလန်းနိုင်တဲ့ခန္ဓာပဲဒါဖြင့်မွေရင်းယောက်ျားပြေးပြီနော်မွေလေးကောင်ကအနံ့ခံပြီးတော့လိုက်နေတယ်ဘရဲ့အမိန်တော်ရာလူသားသမား၅ယောက်ကလည်းလိုက်နေတယ်အဲ့ဒီအခါကျတော့ तू ကမသိချာတော့လေခိတ္တခဏယက်တံပိတကလာအာရောသွားတော့ အကျိုးလိုလားတဲ့ကိုစောင်းနာကဘာပြောတော့တွေ့မနေနဲ့ငေးမနေနဲ့ဘေးလို့ရသွားအိုလူသာဒီတော့ဘုန်းကြီးတို့တရားတော်မများကလည်းပဲတာကြီးလေးပါငွေကြီးလေးကောက်ခန္ဓာငါးပါးလူသားသမအဲ့ဓာတွေက အမြဲတမ်းလိုက်ပြီးတော့နေတာတောင်မှသားနဲ့ပျော်မွေ့မြားတလေတရားမေတော့သည်ပြည့်စည်နဲ့ပျော်မွေ့မြားတလေတရားမေတော့သည်မေဘူးလားမေပါဘူး ရာထုနဲ့ပြောမွေမြာတလေတရားမေ့တော်သည်မမေ့ဘူးလားမေ့ပါဘူးအေးဒီရတဲ့မအားသေးလို့မအားသေးလို့ဆိုတာလားလိုက်မယ်နောက်ပဲဆုံးကြဒါကြောင့်အပြေးအာလျှော့သွားတဲ့အခါကြတော့မှလေဟောဝိရင်ဇာလမှာဘယင်တိပယကတိကောင်မွေလေးကောင်ကခံမှာမဟုတ်ဘူးသူနဲ့ရံဘက်ဖြစ်ခဲ့တဲ့လူသားသမား၅ယောက်လည်းကခံမှာမဟုတ်ဘူးဒါကြောင့်ငယ်ပေါင်းကြီးပေါ်ဖြစ်ခဲ့တဲ့အတွေ့လူယုံတော်ကို ဘယင်ကတွေ့ရသိဉ္ဇိုင်ဒါမဆိုင်ဆိုပြီးတော့မစစ်ခိုင်းလိုက်ဘူးလားအခုမှလည်းသတ္တောအန္တရာစရကောဝတ္တကောတိကောဘိက္ခုတဲ့ဟောဘုန်းကြီးတို့တရားဓမ္မ6ယောက်မြောက်ဖြစ်သော လူသတ်သမားခန္ဓာ5ပါးက9ယောက်ရခဲ့ပြီမဟုတ်လားဒီမှာ6ယောက်မြောက်ဖြစ်သောလူသတ်သမားအဲ့ဒီလူသားသမားကပါလဲလို့ဆိုရင်ဖြင့်ဘုန်းကြီးတို့ပြိဿရဲ့နာနိရာခသေတ္တအဓိဝဇနာတတ်မဲ့မှုတဏတရားတဲ့ ပါတယ်တော့အဲ့ဒါအတွင်းလူယုံ သူသာသမားမဟုတ်လားဒါရင်ဆိုအတွင်းသူသာဘယ်ဟာလဲငါငါဥစ္စာဆွဲတနာပဲအတွင်းသူသာပဲဟာလေငါငါဥစ္စာဆွဲတနာပဲငါ ခိုင်းဘုန်းကြီးတို့တရားဓမ္မတို့မှာကြည့်အဲ့ဒီတဏှာကလက်ပတ်ထားတယ်မို့လားအေးဒါကြောင့်ဒီတဏှာကမျက်နှာဖုံးများတယ်နာမည်လည်းအမျိုးမျိုးပြောင်းနိုင်တယ်အေလာအေစာတဲ့ကံလာတဲ့တဏှာတဲ့ရာဂတဲ့နန္ဒီတဲ့ဟောအမျိုးမျိုးနာမည်တွေပြောင်းတော့ဘုန်းကြီးတို့ထုံးလမောင်းကြည့်ပြီးတော့အဲ့ဒါမျက်ကြည့်လေလမ်းမကုန်ရောယံသူကမိတ်ဆွေရောက်ရောက်ထင်မိတကားလားမြင်နာလဲငါဥစ္စာငါငါမြင်နာငါဥစ္စာ ကြားတာလဲ ငါငါကြတာငါဥစ္စာဟုတ်တယ်မို့လားအေးမျက်စိနာနာလျာကိုစိတ်အဲ့ဒါကိုသူလျောထားပြီးတော့ရူပအောင်သတ္တယုံကနာဝရတယုံဖုတ္တပယုံဆိုတဲ့အာယုံဓမြတွေကမတိုက်ဘူးလားဒီတိုက်တာဗျအဲ့ဒါကိုတဏှာတရားက အကုန်လုံးလက်ခံနေမြင်တာလဲငါကြားတာလဲငါနာနာလဲငါစားတာလဲငါထိတာလဲငါသိတာလဲငါတဲ့ ဒါကြောင့်ဒီတဏှာတရားကိုတို့တခါကပြောခဲ့ပြီချင်းတဲ့တဏှာဝိတပဟောဟောဒီတဏှာကလေမာလောနွယ်နဲ့တူတယ်ဆိုတာပြောခဲ့ပြီမဟုတ်လားမာလောနွယ်ဆိုတာဘာပြောတာဝေတောက်ပင်မာလောနွယ်ဆိုတာဘာလဲအေးခွေတော့ပင်များကြည့်လိုက်ပြန်သူຫນွယ်ရှက်တက်ခံရတဲ့အပင်ဟာလိန်ပိန်ပြီးတော့သေချေပြည့်စည်သွားတာတခါတော့လိန်လိုက်ပြီးဆိုရင်ဖြီမရအောင်တခါတည်းကိုကပ်ပြီးတော့ပူလိန်သွားတာ ဒါကြောင့်ဒီတဏှာကလည်းပဲငါတို့အမေခေါင်းချတဲ့နေရာငါတို့အဖေခေါင်းချတဲ့နေရာလို့ဆွဲလန်းဆွဲလန်းပြီးတော့လူဘဝခန္ဓာကြီးနဲ့ဆိုပြီးတော့ဘဝမှာအလုံးကောင်းနေသေစရာမပြနိုင်ဘူးပြနိုင်ရလားအချင်းချင်းသေရတဲ့လက်ချက်ဟာတဏှာတရားဒီတော့ဒီအတိုင်းတဏှာကသတ်တယ်ဆိုတော့ဘုန်းကြီးတို့ပြိဿကသိနာမဝင်ညလို့ history ဆိုတဲ့ပုံပြင်လေးနဲ့ပြောရအောင်မဲဘယ်ဆိုးလို့တုံးတဘုန်းကြီးကမတတ်ဘူးမတတ်ဘူးနဲ့ရွတ်လိုက်မင်္ဂလာတော့ကြီးပဲ အဲ့ဒီမှာပါလဲရှင်းတော့ကလေညီကိုနှစ်ယောက်အကိုကြီးမိမရစားမဲ့လူတစ်ယောက်ပေါ်တယ်ဆိုပြီးညီငယ်လေးမိမအိမ်ထအကိုကြီးကလည်းတော့မှအလုပ်လုပ်ပါလဲကြိုးချင်းထားတော့ကြိုးချင်းထိတယ်မို့လားအိုးချင်းထားတော့အိုးချင်းညိတယ်မို့လားဘယ်ဟိုကမှလို့ရမ်းရန်ထောက်ခါနေနဲ့အိုးပဲညိလို့ရမှာတော့ကြိုးကြမှာညိမှာမို့ အဲ့ဒါနဲ့မနဲ့မယီအတုနီမယီမကြောင့်ပြက်စားနေခြင်းသည်အတုနီခြင်းသည်စားကြောင့်ပြက်ဘုံကြီးနဲ့ဘီအတုနီဘုံကြီးဘီကြောင့်ပြက်ဟုတ်တယ်မို့လားအဲ့ဒါနဲ့လောကနိဗ္ဗာန်ခေါ်ဆွထားတဲ့တွေ့တာကြောင့်ရောငါမအောင်ဟောဒီရဲ့တင်းကြီးယူပြီးတော့ခရက်ပရေစိတ်ကစောင့်နေမင်းအကိုလာရင်မြင်ငါမူရမာယာနဲ့လွတ်လိုက်မဲ့သူခေါင်းငုံလျှော်နေတုံးလဲပင်ကိုရဲရင်းနဲ့ခုတ်ဖြာဘသူကခိုင်း မိမကခိုင်းတာဟုတ်ပါလားဩမိမမိမဘယ်မိမမှာဘုန်းကြီးမဝရဘူးဗျာဟုတ်ပါလားမိမဆိုရင်သိုးသလားကောင်းသလားသိုးပါဗျာခုတို့မျက်မှောက်ကယောဂီတွေလွတ်စီဟုတ်တယ်မလားတော့ကြသည်မိမသိုးတယ်လို့တို့နာကောက်သွားလို့ကြက်သွန်လူမလီကြက်သွန်လှီးမဲ့လူမရှိဘဲနေသွားအောင် အေးဒါရအခုရေအဲ့ဒီမိမကစေခိုင်းတော့ဟောယောက်ျားပြန်လာတဏ္ဍကခြေစွန်ကောင်းဆုံးလေးသပင်ဖရချအမလေးပွေတော့မလို့လို့ဖက်တော့မလို့လို့မောင်ရဲ့မောင်တနေ့ကိုတတိယနေတာ မောင်ကောင်းနေမလျှော်ရတာကြာပြီဆော်ပြီးတော့กินမွန်းသည်လေပြုတ်တရော်လေးထုပြီးတော့စိန်ထားတယ်ဟောက်ခရက်ပင်ရေစိမ့်မှသွားပြီးတကားလားခေါင်းလျှော်ကြည့်ပါပြောဘူးလားပြောပါဗျာ အဲ့ဒီတော့မောင်မင်းကြီးသားကအမလီငါမရကငါအပေါ်ချေနာလိုက်တာတနေ့ကုန်အကုန်လုံးပင်မငဲသမျှမိသွားဆိုပါလားတကားကြီးတွေမှန်ရဲ့လားโอเคမှန်တယ်မဟုတ်လားအဲ့ဒါနဲ့တကားတဲ့ပစိုးရီလည်းပိုင်းလည်းပခုံးမော်တင်ပြီးတော့တရောကွယ်လေးကင်ကဖြစ်ပြောတယ်ပြောတယ်တို့ပြောတယ်လမ်းမော်ကကြောက်ခဲသွားတာကတော့သေလန်းသွားတာပဲဘယ်သွားတာလဲ ဒါပေမဲ့ तू ကဘာဖြစ်နေလဲအေးဒုတကဒကမတွေလည်းတဏိကွာသေနသုတခါကုပါလေတဏိကွာရင်ပါတော့သေနကုဖို့ရသေဖို့ရဆိုပြီးတော့သေမေတ္တရက်အနန္လိုက်ရတာပဲမဟုတ်လားမသေးဘူးရလို့မထင်လိုက်ကြပါနဲ့နေကွယ်တာအချိန်များလင်ဖြင့်သေနေရတခါသွားရပါလိမ့်မယ်အိုးကွယ်တမရဘူး တားလို့ရရဲ့လားအဲ့ဒါပင်လည်းမရနဲ့ပြောသားနဲ့ပြောအိုးနဲ့ပြောအိမ်နဲ့ပြောစိန်နဲ့ပြောဂုံနဲ့ပြောငွေနဲ့ပြောရာဓုနဲ့ပြောမပြောကြဘူးလားပြောလိုက်ကြတာအမှန်တော့ပဲလန်းသွားနေတာအမလေးငါမရငါပေါ်ကျင်နာလိုက်တာပွားများသွားတာကမယာဘာဝနာငါမရကငါပေါ်ကျင်နာတယ်ဆိုပြီးပွားများသွားတာပါတော့ အဲ့ဒီမှာခေါင်းငုံပြီးတော့ငါမရကငါဘောချင်နာလိုက်တာလိုက်သီးတာဓာပုတူတူလေးပစ္စည်းစီလေးဘာညာနဲ့ဆိုတော့ပုံနေတဲ့ညီငယ်ကရဲရင်းနဲ့ခုတ်ပြလိုက်တာဘာဖြစ်တော့ကိုင်းသေးပါရောလားအသိဉာဏ်ရှိတဲ့လူသားလိုချင်တာရနိုင်တဲ့လူသားဒါလို့မဟုတ်လားအခုတော့ပြိဿငါမရငါဘောချင်နာတဲ့ဆိုတဲ့မယပါဝနာတဏှပွားတာကြောင့်အဲ့ဒီအိမ်မှာသွားပြီးတော့လင်းမွေကြီးဖြစ်ရတဲ့ ဘာဖြစ်တော့မဖြစ်ဘဲနေလို့မရသဖြင့်တခြားလွတ်လွတ်လပ်လပ်ဖြစ်ရတော်သေးရဲ့မဟုတ်လားအခုတော့မရအပေါ်ဆွဲလာတဲ့တဏှာတရားကြောင့်အဲ့ဒီမှာဘာဖြစ်တဲ့ဂိုင်းဖြစ်တာဖြစ်ပဲစေတော့ ချောင်းကြမြောင်းကြမှာဖာငါတိဟုသော အစာစာပြီးနေရတော်သေးရဲ့အခုတော့ငါမရဆိုတဲ့ကျင်နာမှုအတွက်ကြောင့်ဆိုပြီးတော့ဒီငါမခွာနိုင်ဖုတ်ထောက်ပေါ်ကတဘုံမုံလိုက်ကြတော့မှမရကငါယောက်ျားဟောင်းကြီးနဲ့တူတယ်သတ်လိုက်အောင်သေးပြန်ပြီဒါတဏဟာသိအောင်သတ်နေတယ်ဆိုတာပေါ်လွင်အောင်ဘုန်းကြီးကပုံပြင်သုံးမဟုတ်ထုဇာလန်းနဲ့ကပ်ပြောနေတာပုံပြင်တော့မဟုတ်ဘူးတကယ်ဖြစ်ရဟုတ်ပါလား ဒါနဲ့အဲ့ဒီမှာကြည့်ထားဒီမယားကသတ်တယ်လို့ तू သိရှာရဲ့လားသိပါဘူးဒီစံတော့တဏှာရဲ့လက်ွယ်တဏှာရဲ့လက်ွယ်ကိုသတ်နေတဲ့လူကိုပဲကိုကဆွမ်းလန်းနေတာအဲ့ဒါနဲ့ပြိဿရဲ့အဲ့ဒီဟာနဲ့မွေဖြစ်ကနေသေးတဲ့အခါကျတော့ခွေးဖြစ်လာပြန်တယ်။ဩတဏတရားကတတရတတရဘိနန္ဒီနီရောက်ရဘဝရရအာယုံကျုံတယ်လို့ပြောအောင်ဆိုပြီးတော့ချထားလိုက်တာ။နော် အဲဒီခွဲပြတော့သူကလူငါးကခွေးပွားခြင်းမတူပါရဲ့လို့စဉ်းစားနိုင်ရလားမရဖြစ်ခဲ့ဘူးလားဆိုတော့သမှုရိယတဏှာစနဲ့ကြောင့်ဆိုပြီးတော့အဲ့ဒီတက္ကမနောက်ကောက်ကောက်ပါလိုက်တဲ့အခါမှာရတ္တူရွာသားတွေပြောင်းလောင်နေတွေ့တာကြောင့်ဒါငါယောက်ျားဟောင်းကြီးနဲ့တူတယ်သတ်လိုက်အောင်စီပြန်ပြီဟုတ်တယ်မို့လား ခိုင်ကြဘူးနာဝများပါတယ်အဲဒီဘဝကနေသေးပြန်တော့လည်းလွတ်လွတ်လပ်လပ်တခြားမပြူအဲဒီအိမ်မှာနွားဖြစ်တယ်အဲဒီနွားဘဝအသက်ခံသေးပြန်ပြီဘယ်နှခါရှိပြီတော့တော်တော်မိတဲ့ဟာတွေပဲဘယ်နှခါရှိပြီလဲအဲဒီကနေပြီးတော့မ မဖြစ်ဖက်နေလို့မရတခြားကဘာဘဝပြောင်းဖြစ်ရတော်သေးရဲ့ငါမရငါအပေါ်ကျင်းနာတဲ့ဆိုတဲ့တဏ္ဍတန်လိုက်တာကြောင့်အဲ့ဒီမိမဘိုက်ထဲမှာသွားသားဖြစ်ရသည်မိမကဘဝမပြောင်းဘူးသူကမြဘဏ္ဍဘဝငါဘဝပြောင်းဝင်ရပြီအရင်ဘဝကလင်ယောက်ျားခုဘဝကြတော့သာသမီမှန်ရဲ့လားဘဝကဘာသန္တရာဟာကရုကွင်းတမြဆိုတာသိကြရဲ့လားသိ ဤဒါကြောင့်ဒီလိုဖြစ်မျိုးတွေသာတရိယာနေမဲ့တွင် family ဆိုတဲ့မိသားစုတွေဟာသမီးစပွဲတဲ့တောင်မျက်နှာချင်းစုံမစားရင်မထိုင်ရင်လောက်အောင် ရှက်เสียဘဝမဟုတ်လားဒါကြောင့်ဘုန်းကြီးအဖေဖြစ်တဲ့အခါဖြစ်လို့ဒီပရိသတ်ကြီးကသာသမီဖြစ်တဲ့အခါမဖြစ်ပေဘူးလားဖြစ်ပါဘူး ဘဝတွေကများတာကိုဗျာခုမှမန်းလေးရန်ကုန်ဟုတ်လားဗသိမ်းမြောင်းမြဝါခမလို့ဆိုပေမဲ့လို့ဒီဘုန်းကြီးကအဖေဖြစ်ပြီးတော့သာသမီဖြစ်တဲ့အခါဖြစ်မဲ့ဟောဒီပရိသတ်ကြီးကသာသမီဖြစ်တဲ့အခါဖြစ်ပြီးတော့ဒီဘုန်းကြီးကအဖေဖြစ်တဲ့အခါမဖြစ်ဘူးလားဩကိုယ်တန်လျာကလည်းတစ်ဖက်သက်ကြီးပါလားရှင်းမလား အဲ့ဒါနဲ့ပရိသတ်ရေနောက်ဆုံးကြတော့မှအဲ့ဒီကလေးမွေးလာတော့ဇာတိတရညာဖြင့်သူ့ဘဝအမှန်သိလို့အမေနှုတ်ရေမတော့တော့ဘူးအမေယူရကျင်နာပိုက်ထွေးတဲ့အခါမှလည်းမခံတော့ဘူးဒါနဲ့အဖိုးကမေတော်မှသူ့ဘဝစားကြောင်းလေးချိန်တိုင်းသပ်ပြခံရတဲ့အကြောင်းသိတော့မှအိုး ဘုံကသံတရားကယူခွေလွတ်လျောင်းယုံမှာပဲလားငါမြည်သွားကြတို့ဟဲ့ရဲ့လို့ဖယားသာသနာတော်မှာဖန်ဝါခြင်းများဟောသင်္ကတသတိပဒကမ္မထာအထုပ်ပါမမီအဖို့နှစ်ယောက်ယဟန္နာဖြစ်ပြီးတော့လွတ်မြောက်ကြသည်တဏတရားကငါးဘဝတကယုတ်ခွေကင်းလျှောက်ခိုင်းတာမဟုတ်လားဒါကြောင့်နဲ့ဘုန်းကြီးတို့တရားဓမ္မတို့အတွေ့ဟောဒီတဏတရားဆိုတာသိအဖြုတ်ရခက်တာပဲ ကျမ်းစာကပါပြောတော့သီနေရုံပိဏိတုံသက်ကပိသိတုံသမဟာမိတ်သောတေတုံအနဝေတောယနာသက္ကအတ္တမဉ္ဇနာဟောသိနေတော်မြင်မောတောင်းကြီးကိုပိဏိတုံမုံမုံညံ့ညက်ဆိုပြီးတော့ကွဲပြိုလဲသွားအောင်လည်းပဲသက္ကာစွမ်းနိုင်သေးရ၏မြင်မောတောင်းကြီးကိုဒိုင်နမိုင်တွေရံမလူတွေနဲ့ပောက်ကွဲမဲ့ဆိုရင်လည်းပဲကြည်မွပြက်ကွဲသွားနိုင်ပါလိမ့်မယ်တဲ့နော် အေပိသိတောင်သာမဟာမဟိတ်ယူဇနာပေါင်း2400ကျယ်ပြန့်တဲ့ဤမြေကြီးကိုလည်းတခါတဲ့အပိသိတုံမုံမုံညံ့ညံ့အခဲအတုံမရအောင် ခြေဖြတ်ပြစ်မယ်ဆိုလည်းပြစ်နိုင်သေးရဤတဲ့သောသိတုံအာနဝေတောယပင်လည်းသမုဒ္ဒရာအာနဝပြင်းကျဲမှာရှိတဲ့ရေတွေကိုလည်းပဲတဇက်တပေါင်းမှမရအောင်၆ခန်းသွားအောင်လုပ်မယ်ဆိုလုပ်နိုင်ရသေးနသကအတ္တမင်းယနာနဲ့ဟော အတ္တမင်းယနာအရှိယုံနာတရားကိုငါငါဥစ္စာငါဟာဟု၍ဆွဲလန်းနေတဲ့အတ္တအထင်မှားကြီးကိုဗိဏိတုံစာတဲ့ခွဲချေခြင်းက၎င်းပိတိတုံစာခြေဖြဲခြင်းက၎င်းသောတိတုံစာ၆ခန်းစေခြင်းက၎င်းနာတကလူစွာမထုတ်သမျှမှာဖြင့်မௌချရဲ့ဧကံမစွမ်းနိုင်ယုံမှန်လှသည်တကား အေအတွေးလူယုံဆိုတဲ့တဏှာတရားကယံသူကိုလည်းပဲမိတ်ဆွေသဘောမျိုးနဲ့ရဲ့လို့သူက လက်ပတ်ပြီးတော့ဖြာရောက်တတ်တယ်အဲ့ဒီတဏှာခွာဖို့အရေးမကြီးဘူးလားသာကာယေပရာကာယေစတဲ့မြတ်စွာဘုရားကနော်အာသံစိနေယပါဏိတောအာသံစိတဝဒုက္ခံသေတိအာသာယဒုက္ခိတာပဇာငါငါဥစ္စာငါဟာလို့ တတ္တဝါတွေကရှေးယုံနာခန္ဓာ၅ပါးတွေကိုဆွဲလန်းပြီးတော့နေတဲ့အတွက်ဒါကြောင့်ကိုယ့်ကိုယ်သူကိုအဲ့ဒါတွေဆွဲလန်းနေတဲ့အတွက်ဒါကြောင့်ဆင်းရဲဒုက္ခအပြားပြားကြာနေတာဒါဖြင့်အဲ့ဒီတဏှာခွာဖို့အရေးမကြီးဘူးလားမကြီးပါဘူးအေးတလုံးဒီတဏှာကိုဘုရားကသစ္စာခေါင်းတက်ဟောထားတာကိုကြည့်သူစွန့်ရည်ဘယ်လောက်ရှိတယ်လဲဒါကိုဘုန်းကြီးတို့ကမျက်ခြေပြမခံခံလို့မပြဘူးတယောက်တည်းလို့မထင်နဲ့ဒုက္ခသစ္စာအများကြီးခန္ဓာ၅ပါး ဟောသမုဒိယသစ္စာကတဏှာတစ်လုံးနဲ့တစ်လုံးနဲ့တဏှာကိုဘုန်းကြီးတို့ဖြုတ်ဖို့ရသိခက်တာအဲ့ဒီတဏှာကလေဘုန်းကြီးတို့ပြိဿအဝကျဲတဲ့ကြော့ကြီးနဲ့တူတယ်ကြော့ဟာအောက်ကဘာမှခံမထားနဲ့လောင်းကျင်သမျှလောင်းပြည့်ရတာတဏှာဝိတပတယ်ဟောနော်ဒီတဏှာကလည်းပြိဿကြီးကုံမမလားအချို့ကအောင်မကိုရဒီတွေငယ်သေးတယ်ငယ်သေးတယ် ဘုန်းကြီးတို့ယဟန်ကိုဟာစတရားထိုင်တရားဟောလာတာအဲ့ဒီကဓမ္မဂတိကဖြစ်လာတာနော်အခုအသက်32ဝါထိလာပြီအဲတုန်းကပြောကြတာရန်ကုန်မန္တလေးပသိမ်မြောင်းမြဝါကမဟိန္ဒရာဟာတွေကလေကိုရောလေးငယ်သေးတယ်ငယ်သေးတယ်တဲ့အမဲသူတို့ကလူငယ်လို့စိတ်မချနိုင်ဘူးဆိုတဲ့သဘောပြောအောင်မယ်ရှေ့တုန်းကတောထွက်နဲ့ငယ်ပြူကလေးတို့ယဟန်ပါတူနေကြတော့ငယ်ပြူလေးကကာမအာယုန်ပြီးလူထွက်ချင်တာကိုအာမထွက်နဲ့ကိုအာလူထွက်ချင်တာအာမထွက်နဲ့ကိုတော့ တားလိုက်တော့အဲ့ဒီငပြူကမထွက်ဘူးထွက်မထွက်တော့တောထွက်ကြီးကထွက်ဘသူကထွက်သွားနောက်ကြောင်းအလဲလာတော့ခင်မကြီးကျုပ်တော့မထွက်နဲ့မထွက်နဲ့ခင်မကြီးကဘာကြောင့်ထွက်တာတုံးဆိုတော့ကျွတ်တို့ကဓာတိကိုဟုတ်ပလားလူတွေကလူတွေးတွေးပြီးတော့ဘုန်းကြီးရဟန်းသာမဏေသီလရှင်တို့အထင်စမောနေကြတယ်အဲ့ဒါလောက်လည်းပဲမလုပ်ပါနဲ့ အေးတို့အာသာတမန္တဇတ်တော်မှာဒကမာကြီးလေတခြားမဟုတ်ဘုရားလောင်းရဲ့အမေကြီးအသက်120ရှိအသက်ဘယ်လောက်ရှိအဲ့ဒီမှာဟိုးဒေဝရအလောင်းနဲ့ဆက်နွယ်တဲ့ပုဂ္ဂိုလ်ပညာလားသင်တော့အဲ့ဒီအတ္တပညာသင်တာလေကိုင်းကွာတဲ့ဒီအတ္တပညာရိုးမရှိလို့ငါသင်မပေးတာပါတဲ့ မင်းသိရင်ရင်တဲ့ဖြစ်တာမှန်သမျှအကုန်မင်းငါ့ကိုမှန်မှန်ပြောဟောတာငါအမေအသက်120ရှိပြီမျက်စိမမြင်ဘူးအဲ့ဒါကိုမင်းရေချိုးပစ်ကြီးတွန်းပစ်အဝတ်စားလဲပေးကွာဆိုတော့အကျိုးချင်းထိကြတော့တာပဲဗျာနော်အဲ့ဒီထိတဲ့အခါကျတော့မှငါသားငါသားမယ်သူကမျက်စိကမြင်ရလား အဲ့ဒါကြိုးသားလေးတမ်းမိတာတော့ဟိုကသဖန်းသားကလေးလူဟန်သန္တာပြုတ်ပြီးတော့စောင်းလေးခြုံတာကြိုးသားလေးကိုင်းကိုင်းကိုင်းကိုင်းပြီးတော့ဒါသူသားပဲဆိုပြီးတော့ရဲတင်းကြီးနဲ့ထုတာဘာတုံးပြိဿသူ့ကိုယ်သူပြန်ပြီးတော့ခုံပြီးတော့ခုသသေပါရောလားဘယ်နဲ့တော့အရွယ်ကြီးတဲ့အမဲကြီးတွေရဲ့အရွယ်ကြီးတဲ့အမဲကြီးတွေရဲ့တဏှာဟာတဏှာပါပဲငယ်ငယ်ကြီးကြီးအရွယ်ကတဏှာကိုမသတ်နိုင်ဘူးပြိဿရေမဲ့ခင်ဓာကသာတဏှာကိုသတ်နိုင်တယ် ဒါကြောင့်အရွယ်အသက်120မကလို့950ကြီးနေနေတရားအာမထုတ်သေးသမျှတော့အရွယ်ကြီးတဲ့အမေကြီးတွေရဲ့အရွယ်ကြီးတဲ့အမေကြီးတွေရဲ့မှန်ရဲ့လားမှန်ပါဗျာအေးအဲ့ဒါကဇတ်တော်လာခဲ့တဲ့ဖရာဟောအများပြောရှိသေးတယ်ဖခင်မရှိတဲ့မိခင်ကြီးကိုကြောင်းနိုင်ပုဂ္ဂိုလ်တစ်ပါးကကြောင်းခေါ်ပြီးတော့ပြုစုထားလွယ်လွယ်ပြောကြသူကပ္ပိယနဲ့မှားကြ အမေဆိုတော့ပြောတာပေါ့မေတော်ကြီးရဲ့ဒီကိစ္စတွေစောသမီးတင်တဲ့အသက်ကကြီးပြီအောင်မေမောင်ပကြီးဖွဲတဆုံ၌တော်ပါပြီဟုတ်ပလားဒါကြောင့်လူအိုတော်လဲတဏှာအိုရလားမအိုဘူးဗျာတဲ့မျက်စိတွေနားတွေကလူအိုရင်လိုက်အိုတယ်တဏှာတရားကမအိုဘူးအရွယ်ကြီးတဲ့အမေကြီးတွေရဲ့ဟုတ်လား ကိုင်ရှိပါစေတဲ့တဏှတရားကဧည့်သည်လိုဖန်ဆန်းနှောင့်ယှက်တတ်တဲ့အတွက်ဒါကြောင့်သူ့ကို အနိကပိုသတိမထားရဘူးလားအေးဝိဇ္ဇနာဒီပဏီဆိုတာရှိတဲ့ကျွေးချင်းဆရာတော်ဘုရားကြီးများရေးထားတာတရားရောင်ရောင်နဲ့တဏှာအမောင်ကျသွားတာတွေတဲ့ဟုတ်ပလားအဲ့ဒီတဏှာကကင်းလွန်ဖို့ရမြတ်စွာဘုရား ကိုရောမြတ်ကြီးကဟောပါတယ် ဒါကြောင့်သကာယိပရကာယိသာအသံစိန္ဒိယပဏိတောတဲ့ဟောပညာရှိတဲ့ပုဂ္ဂိုလ်သည်မိမိသူတစ်ပါးနှုတ်သားတို့ခန္ဓာကိုယ်၌တွေ့တာညီကတမတတတနာတရားဖြာရမယ်နော်ေအာသစိနိယပါသိတောအာသစစ်တဝသုခံသေတိတမတတနာဖြတ်ရင် ချမ်းသာမယ်။ညများတော့မဟုတ်တခုတည်းဖြတ်ရ။အဲ့ဒီဖြတ်ဖို့ရာကခဲရင်နေတာ။ဖြတ်ဖို့ရာမခဲရင်ဘူးလား အေးအဲ့ဒါခွဲတော့တရွာလုံးကလွမ်းတော့ဒုနှစ်ယောက်သေးဆိုတာလိုပဲဟောဒီတဏှာတရားကအတွန်အလဲအပအဖျားရောင်သိကောင်းတဲ့တဏှာကိုင်းတော်ကြီးပြိဿအာသံစိတဝဒုက္ခံတေတရားသာယဒုက္ခိတာပဇာသတ္တဝါတွေအဆင်းရဲတယ်ဆင်းရဲတယ်ဆိုတာဘယ်သူကြောင့်ဘယ်ဝါကြောင့်မှမဟုတ်ဘူးကျွဲလန်းကြီးကတတ်မတတ်တဲ့တဏှာတရားပဲဟုတ်ပလား ဒါကြောင့်မြတ်စွာဘုရားကသမုဒိယဆိုတဲ့အဲ့ဒီတဏှာကိုတဲ့သမုဒိယသစ္စာပတဟံတော့တရင်္ဂဝိကမနာသမုတ်ခြေတာပฏิပတမနာနေတရဏဆိုတဲ့ပဟံ၅ပါးတို့ဖြင့်ပယ်ပါလို့တွေးမနေနဲ့ေလို့ရသွားဥလူသာဟုတ်ပါလား အဲ့ဒါနဲ့ပြိဿရေငွေတေးယောက်ျားပြီးတော့6အိမ်နာရွာပြက်ရောက်သလိုဘုန်းကြီးတို့တရားဓမ္မတို့မှလည်းမျက်စိနာနာလျာကိုစိတ်အတွင်းအာရဏ6ပါးဟာ6အိမ်နာရွာပြက်ဟုတ်ပြီလားဒီတော့မွေတဲ့ယောက်ျားသေးတဲ့အိမ်တချင်းစားလိုက်တော့စားကြရတောက်ကြရသုံးဆွဲကြရရှိသလားမရှိပါဘူးအခုလည်းပဲဘုန်းကြီးတို့မျက်စိကိုလည်းအကဲခတ်ပါကဲခတ်ကြည့်လိုက်စား အဲဒီလိုကဲခလိုက်တော့ယံလမိတ်လရိစာမယာယံဆိုလင်းရှောင်းမိတ်ပေါင်းအစွာရာဆိုလင်းရှောင်းရမယ်မိတ်ဆိုလင်းဒါကြောင့်မြင်တဲ့အခါတတ်မှတ်တဲ့လောဘလူမကြတဲ့ဒေါသဘာမှမသိနိုင်မဲ့တွေးဝဲတဲ့မောဟဖြစ်လာပြီဆိုရင်ဖြင့်ယက်တန်းကယက်ပါဘုန်းကြီးတို့မိလောင်မြင်ပွင့်သောပါဟောခဲ့ပြီအရှင်းမျက်စိဆုံးမိသောအခါမြင်မှုတရားထင်ရှားဖြစ်လာ မြင်နာတတ်မဲ့နှစ်သက်သူမလောဘမီလောင်ကြီးလောင်တော့တာမြင်နာယွံမုံနှလုံးမသာဒေါသမီလောင်ကြီးလောင်တော့တာမြင်တယ်ဟုဖိမသိသူမမောဟမီလောင်ကြီးလောင်တော့တာဒါကြောင့်လောဘဒေါသမောဟစတဲ့ကိလေသာအိဒါမေစေတာတဏှာသတိဖြစ်မဲ့တွင်အဲ့ဒီမြင်မှုကယံသူပဲမဟုတ်လားအဲဒီမျက်စိကယံသူပဲဒါကြောင့်ခွဲခြားစိတ်ဖြာကြည့်လိုက်တော့ဒုမျက်စိကလေသူ့ဘာထေရီဇလန်းလေး ဘုန်းကြီးကလည်းလူပုသလောက်ရှာရှိတော့တော်တော်ခက်တယ်သူဟာဒေဒီအနာဂံဖြစ်ပြီးတော့ယဟန္တာဖြစ်ဖို့ဆိုပြီးတောတွင်သွားတရားထုတ်တယ်အဲ့ဒီအခါယက်သမားမူသမားနမဖိုးသမားကထွက်လာအာမိကလေးလှလိုက်တာဘယ်သွားမလို့လဲလာမောင်ကြီးနဲ့ဘာညာဗောဗျာအဲ့တော့ဟိုကမေးတယ်အမောင်လွတ်လင်းတဲ့သင်ငါအပေါ်မှာဘာကိုသင်တတ်မှတ်ပြီးပြောနေတာလို့ဆိုမျက်လုံးကလေးလှလွန်းလို့တဲ့ gain ရော့ဆိုပြီးဖောက်ထုတ်ပေးလိုက်တယ် gain အဲ့ဒီကြတော့အမှုပြေပြီးပြီးရော ဒါကြောင့်ဒုဒကဒကမတွေတဏှာတရားနဲ့နှွေအောင်ခပ်ပြီးမျက်လုံးကလှသလိုလိုမျက်ခုံးကလှသလိုလိုဘသူတွေဘလောက်လှလှဘုန်းကြီးမိခင်ကြီးဒေါ်မေကပြောလိုက်ပြီလောကမှာငါသားအလှဆုံးနဲ့အပေါ်မှာပြောတဲ့ညိုကြော့ဟုတ်ပလားကဲရှိတယ်ဗျာဒါကြောင့်အဲ့ဒီတဏှာတရားရဲ့လက်ပါမှုကြောင့်ဆိုပြီးတော့မြင်တဲ့နေရာလဲသူပါတာပဲကြားတဲ့နေရာလဲသူပါတာအရှင်းတက်ကပေါ်လာပုံအာယုံသူ့သဘောမှာပါညာနဲ့ပေါ့ဗျာ နေမဆိုင်တွေ့တိုင်းသူကညာမူအရာသူလားချော့တဲ့ကမပြောနဲ့မျောတဲ့သန္တရာဆိုလားပါဆိုလားကြဘူးတဲ့အတန္တကပေါ်လာပုံဒါပဲဒါကြောင့်နဲ့ဘုန်းကြီးတို့တရားတော်မှာမြတ်6အိမ်နံရွာပြမြတ်တိနာနလျာကိုစိတ်ဖွေရှာကြည့်လိုက်တဲ့အခါကျတော့ကောင်းရဲ့ထရဲ့တရားရဲ့သန္တာရဲ့လူရဲ့နတ်ရဲ့သတ္တဝါရဲ့သက်ရဲ့ဝိညာဉ်ရဲ့လိပ်ပြရဲ့ရှာလို့ရသေးလားမရပါဘူး။ဒါဖြင့်အဲ့ဒီပုံမှာလည်းယဉ်မှုမနေနဲ့တဲ့ ဟောဒီမြတ်ဒီနာနာလျာကိုစိတ်ကိုရူပယုံစတဲ့အာယုံ၆ပါးရွာဖြစ်ဓမြတွေကခြေခုပ်ယူပြီးတော့မဖြက်ရှိဘူးလားဧဇာတိကယတနေသူဝဟိရယတနာနိဇာပလာဝန္တဝိလောပနိလောကေဓမ္မရိကယထာအတွင်အာယရဏ6ပါးခြေကိုယူ အပြင်အာယရဏ6ပါးတွေက လာလာပြီးတော့ပြိတ္တဤဓမြသခိုးတွေသည်သူလျောတို့ဖြင့်အဲ့ဒါရှိသည်မြပြည့်စည်ယူလူသဖြည့်စည်သလိုဘုန်းကြီးတို့မှာမျက်စိနဲ့ဆင်းနဲ့ပေါင်းနားနဲ့အသားနဲ့ပေါင်းပြီးတကားလားလောဘဒေါသမောဟမာနစတဲ့ကိလေသာဖြည့်စည်လို့အပေခရီးသွားခဲ့ရပြီရှင်းတယ်နော်အပြင်ဆိုရွာပြဲဆိုတာပါတွေလဲရွာပြဲ ယရဏ6ပါးပဲဓမြဆိုတာဘာတွေလဲအပြင်အာယရဏ6ပါးပဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မတို့ကဒါလေးပါလဲဘူနာထုံခြင်းခိုက်ခဲစသည်ဖြစ်လာသမျှရှုရှုမှတ်နေခြင်းသည်မွေလေးကောင် လက်ကလွတ်အောင်ပြေးနေတာပဲမဟုတ်လား ပရိခဏမှာလည်းခံစားမှုဝေဒနာပြုတ်ခြင်းမှုသင်္ခါရမှာသမှုတင်ညာသိမှုဝိညာဉ်တွေလည်းပဲသိတာပေါ်လွင်ထင်ရှားလာရင်မမဘူးလားဒါခန္ဓာ၅ပါးသူသာသမလက်အောက်ကလွတ်အောင်ပြေးနေတာပဲမို့လားမျက်စိနာနာလျာကိုယ်စိမြင်မှုကြမှုနာမှုစားမှုထိသိမှုကြံသိမှုတွေဖြစ်လာတဲ့အခါရောမြင်တော့ဒိဋ္ဌိဒိဋ္ဌာမတံဟုတ်တယ်မို့လားမြင်ကပြမတ္တရနတ်သွားအောင်မရှိဘူးလားသုတေသုဓမ္မတမုတေမုတ္တမတ္တဝိညာတေဝိညာတမတ္တ အဲဒီလိုမြင်မှုကြားမှုနားမှုစားမှုထိသိမှုကြားသိမှုကိုရှုမှတ်နေတာ၆အိမ်တန်ရွာဘက်ကထွက်ပြေးတာမဟုတ်လားဒါပေမဲ့လို့ရူပယုံတွေသတ္တယုံတွေခန္ဓာယုံတွေကဘုန်းကြီးတို့တရားဓမ္မတွေလာပြီးတကလာအမျိုးမျိုးဖြာရောက်နေတော့အဲ့ဓာတွေကိုလည်းပဲမြင်မြင်သမျှမကြည့်ပဲနဲ့အနန္တောပိအနောဝိယမကံတော်လဲကံသလိုအပရိဒောပိပရိဒောဝိယနာမပင်တော်လဲ အာမူကောပိမူကောဝိယမအတော်လေအာခိလာနောပိခိလာနောဝိယဂျမ်းမာတော်လေအေးအဲ့ဒါလို့ယောဂီဟာအာယုန်တော်ရသင်္ဃာထတွေကိုမလိုက်ဖဲနဲ့ဖြည့်ဆန်းယုံနာပစ္စုပန်မှန်တိုက်အောင်ရှုနေခြင်းသည်ရွာပြစ်ဓမြကြီးလက်အောက်ကလွတ်အောင်ပြင်းနေတာမဟုတ်လားဒီဟဲပြီးနောက်ကတစ်ချက်ကြောက်ရရန်သူတွေကလိုက်ဟဲလိုက်ဟဲဟုတ်တယ်မဟုတ်လားဩလိုက်ရင်ထန်နဲ့ရေပြင်းကြီးစီးနေပြီမဟုတ်လား အဲဒီလိုရှိနေတဲ့အချိန်ကကာလကြတော့မှပြိဿရေတဲ့ဒီတော့ဒီနေရာမှာဒီဘက်ကရဲ့ဟိုဘက်ကရဲ့ဝေဟောကရေပြင်းရဲ့ဖောင်းရဲ့ဟုတ်တယ်မဟုတ်လားဘုရားရဲ့ဒီတော့အချင်းချုပ်လေးပြောရရင်ဘုန်းကြီးတို့တရားဓမ္မများဒီဘက်ကဆိုတာက သက္ကာယသေတံဒီဝဇနာထင်ရှားရှိတဲ့ယုံနာနဲ့ဒီဘက်ကဆိုတာပါိုင်ဆိုဗျာဒီကံဆိုတာဘယ်ဟာလဲဒီကံဆိုတာ ထင်ရှားရှိတဲ့ယုံနာပဲထင်ရှားရှိတဲ့ယုံနာပဲဒီတော့ယုံနာသာဒီဘကမှသာရနေရင်ဝေကြီးကလေးကောင်မလေးမိလာဗလားဝေကြီးကလူသားသမားကအတွင်လူယုံတော့ရွာပြက်ဓမြကြီးဒီဘက်ကရက်နေသမျှသည် နောက်ကရန်သူ16ယောက်ကိုစောင့်ခေါ်ရမရောက်ဘူးလား သိကြတယ်နော်ဒါပြင်တို့တရားဓမ္မတွေဘုရားတွေတဲ့ကြောက်နေသောသင်္ကန်းနေလူဆွမ်းနေကျွေးပြီးတော့အာလူဖြစ်တော့လူချမ်းသာနတ်ဖြစ်တော့မြမဖြစ်တော့ရှုမတော်မူလားဒါပြင်လူချမ်းသာလို့ဆိုတဲ့ပြင်သက္ကာယဆိုတဲ့ထင်ရှားရှိယုံနာကလွတ်ရလားနတ်ချမ်းသာဆိုတဲ့ပြင်ယုံနာလွတ်ရလားမြမချမ်းသာဆိုတဲ့ပြင်ယုံနာလွတ်ရလားဒီဘက်ကမှယက်နေတယ်နော် နောက်ကရန်သူကိုစောင့်နေတာနော်ဒါနပြုလို့ချမ်းသာရပါလို့ဤသီလဆောက်တည်လို့ပြိဿချမ်းသာရပါလို့ဤသမထပွားလို့စိတ်ချမ်းသာရပါလို့ဤလိုဆိုရင်မဲ့ယုံနာမကင်းသမျှဒီပကံမှာပဲသူရှိနေတယ်ဒါလေးမမေ့နဲ့ဟုတ်ပြီလားဒီတော့အကောင်းဆုံးဆိုတာကတော့ဟိုဘက်ကရောက်အောင် ဖောင်ဖွဲ့ကုသရုံပဲမဟုတ်လားအချင်းချင်းပြောလိုက်မယ်ဖောင်ကမက်ကင်၈ပါးဖောင်ကပါ အေးကုရက်တယ်ဆိုတာက ဝရိယတရားကုရက်တယ်ဆိုတာဘာလဲအဲဝရိယတရားဗျာဟိုဘက်ကဆိုတာကနိဗ္ဗာန်ဟိုဘက်ကဆိုတာဘာလဲနိဗ္ဗာန်နဲ့ကူးနေတဲ့ပုဂ္ဂိုလ်ကယောဂီကူးနေတဲ့ပုဂ္ဂိုလ်ကဘာလဲအေးဇလန်းရပြောရရင် မွေထိန်သမားပေါ့နော်ဟိုမှာဘုန်းကြီးတို့မြစ်ကြီးကို၄ပိုင်းပိုင်းပြီးတော့ပရမအပိုင်ရောက်တဲ့အခါနောက်လည်းမကြည့်ဘူးလားအဲ့ဒါကသောတာပန်ဘဝနဲ့တူပါတယ်တဲ့ အေးမြစ်ကို၄ပိုင်းပိုင်းလိုက်တော့သောတာပတ္တိမကံဘဝိတဝဒိဋ္ဌိဝိသိကိစ္စပါနေနာပဟိနာပါယကမနောသောတာပန်နောနာမဟောတိနော်ဒိဋ္ဌိနဲ့ဝိသိကိစ္စမြစ်ပါပြုံးအုံးမြစ်ပါမညာရေသောမြစ်ပါလန်လိုက်ပြီမဟုတ်လားအေးရန်သူ16ယောက်ရဲ့ဓာနဲ့ထိုးထိုးဒုံနဲ့ပြစ်ပြလန်နဲ့ပဲထိုးထိုးသူလွတ်နေပြီပြိဿသောတာပန်ဖြစ်သွားတယ်ဆိုတာက၄ပိုင်းတစ်ပိုင်းကူးမြောက်သွားသောပုဂ္ဂိုလ်နဲ့တူတယ်လို့မှတ်ပါ နောက်ရန်သူတော့သူအေးသွားပြီသို့တော့ကူးရမဲ့ရေပြင်းကပြီးပလားဒီတိုင်းလေသာလေးပိုင်းတစ်ပိုင်းနဲ့နေရင်လက်ပန်းကြပြီးတော့လည်းပဲသေနိုင်တယ်ငါးလေးမကညောင်းလည်းသေနိုင်တယ်လိုင်းလေးပြင်းထန်လို့လည်းပဲသေနိုင်တယ်ဒါကြောင့်ဆက်လက်ကူးသွားပြီဝရိယတရားနဲ့ဒီလေလေးပိုင်းနှစ်ပိုင်းရောက်တဲ့အခါပြန်ကြည့်တာကသကရာကအဖြစ်နဲ့တူတယ်။ဘာနဲ့တူလဲ? အေးသဂရကဖြစ်နေတူတယ်ဆိုတာတဝက်တော့ရောက်နေပြီမဟုတ်လားဒါပေမဲ့လူပရိသတ်ရေအေဟုဘကမှာတဝက်ကူးမြောက်ရမှရှိသေးတယ်တွက်တာကြောင့်ဝိရိယတရားတွေနဲ့ကူးရက်ပြီးတော့ကြိုးစားအထုတ်လို့၄ပိုင်း၃ပိုင်းရောက်သွားတာကအနာဂတ်နဲ့တူတယ်။ဘာနဲ့တူလဲ။အေးဒီဘကနဲ့အနာဂတ်နဲ့ဝေးသွားပြီနော်။ ဆိုလိုချက်ကအနာဂတ်ဖြစ်သွားရင်လားတဘဝတစ်ခုပဲထကြွစားရတော့မယ်ဟိုဘက်ကနဲ့သုံးမိုင်းတစ်ပိုက်နေသွားပြီဒါကြောင့်ရှုမပွားများကြိုးစားအားထုတ်လိုက်လို့ကုရဲ့လိုက်လို့ဟိုဘက်ကရောက်သွားတာကယဟန်နာနဲ့တူတယ်ဟိုဘက်ကရောက်သွားတာကဟောသောတာပန်ဆိုရင်ဒီဘက်ကသက္ကာယဒိဋ္ဌိဝိသိကိစ္စဆိုတဲ့ကံကရန်သူတွေနဲ့လွတ်သွားပြီနော်ဒါပေမဲ့လွတ်ဘဝရည်ပြမလွတ်သလို့တဲ့ဟော ဩလောဘနဲ့ဒေါသရှိသေးလို့သကရာကအဖြစ်နဲ့သကရာကဖြစ်အောင်ကြိုးစားရမယ်နော်အဲဒီသကရာကဖြစ်လည်းပဲသကိန်းတစ်ချိန်နဲ့လွတ်ပြေလာရဦးမယ်မဟုတ်လားဒါကြောင့်ဘဝရှင်ရနမကင်းနေတဲ့ထွက်တာကြောင့်အနာဂါဖြစ်တရားအောင်ကြိုးစားတယ်ဩအနာဂါမိဆိုတော့နာအာဂါမိအနာဂါမိအိဋ္ဌတံနဲ့လွတ်ပြေမလာတော့ဘူး ဒါပေမဲ့လူပရိသတ်နတ်ပြမဆိုတဲ့ဟောဘဝဆင်းရဲရှိသေးတယ်မဟုတ်လားအဲဒီကနေဆက်လက်ကူးမြောက်လိုက်တဲ့အခါရတမေကမဝတ္တဝနောက်သီလကိရိသပါနေနာအရဟနာမဟောတိခိနာသဝါလောကေအခတကိနေယောတိရှိသည်များကိလေသာ အာလုံးကုန်ပဲရှင်းတဲ့တွေ့တာရောက်ယဟန္တာမဖြစ်ဘူးလားဟိုဘက်ကရောက်သွားရင်ငါးလိမ့်မကန်းလဲကြောက်ချရမလို့ဝဲကြတော့လဲကြောက်ဆောင်ကြောက်ခဲတွေလဲ လိုင်းလေလည်းပဲအဲ့ဒါပဲဗျာသောတာပန်သဂရာကအနာဂတ်တွင်ရေတွင် ရေပြင်းမှရှိနေတဲ့တွေ့တာကြောင့်ဘေးရမကင်းသေးဘူးမဟုတ်လားဒါဖြင့်ယဟန္တာဖြစ်မှငြိမ့်မယ်ဒီတော့ခွန်ကြီးတို့တရားဓမ္မများအချို့ကကြည့်ဘာကြည့်လဲဆိုတော့ပေါက်ချိန်ရတာကိုအရှာနေကြတယ်တကယ်ကောင်းတဲ့ဝိပဿနာအထုံဤအခုဒါဟာလောကစကားနဲ့ပြောရင်ညီလာခံကြီးပဲမဟုတ်လားအေရှန်ကချင်းကရင်ကရမွန်ရခိုင်မြန်မာတို့တိုင်းနဲ့ပြည်နယ်သွဲသွဲရောက်လာကြတယ် ဝိပဿနာဆိုတဲ့အကောင်းဆုံးအလုပ်ကိုရနေပြီးမှအချုပ်ကပဲအရဟံဝရံဝရံဝရံရှေးရမနဲ့လွန်တိုင်းလွန်ရွာပြဲရှေးရှေးသမျှသတ္တဝါတို့မှာဘာညာနဲ့အောင်မမေတ္တာတရားအသံကောင်းဟစ်နေသေးတယ်။ဘာပဲဖြစ်ဖြစ်မေတ္တာဟာကောင်းတော့ကောင်းဤပါရမီဘောင်ဝင်ပေမဲ့ဘောဓိပက္ခိယတရား39ပါးဆိုတဲ့ပညာအစဉ်တန်းသူမပါဘူး။မယုံရင် မျက်လုံးကိုဒီဂရီကြီးကြီးမျက်မှန်ကြီးတက်ကြည့်လိုက်။ဟုတ်ပြီလား။ မေတ္တာကောင်းတော့ကောင်းတယ်ဒါပေမဲ့ဘဝလွတ်မြောက်ရေးဘောဓိပက္ခိယဘောဓိမညာဖွညာပက္ခအသင်ပင်ဣရရှိတာအဲ့ဒီထဲမှာသူမပါသေးဘူးဒါကြောင့်ပညာဆိုတဲ့ဝိပဿနာအင်အားအထိမပါသေးလို့မေတ္တာနဲ့တိုက်ရမနေပါနဲ့မပွားများရဘူးလို့မပြောပါဘူးအကောင်းဆုံးဖြစ်သောမညာဖွညာဖြင့်ဘုန်းကြီးတို့ကြိုးစားရမယ်မဟုတ်လားကဲဘုန်းကြီးတို့တရားဆုံးသွားပြီဒါကြောင့်ဒီကံဆိုတာပဲဟာလေဒီကံဆိုတာ သစ္စာရှိတဲ့ယုံနာမဲလေဖောင်ဆိုတာဘယ်ဟာလဲမဲခင်ရှိပါတရားပဲမဲခင်ရှိပါတရားပဲပေါ်လွင်လိုက်တာအကျဉ်းများချက်ပြောရင်ဘုသူရှင်ကနေပြီးတော့သောတာပန်ဖြစ်အောင်လဲဒီလေဖောင်ဆိုတဲ့မဲခင်ရှိပါသောတာပန်ကသဂရကဖြစ်အောင်လို့လဲလေဖောင်ဆိုတဲ့မဲခင်ရှိပါပဲမဟုတ်လား အဲ့ဒါပဲကုတယ်ဆိုတာပဲဟာလေကုတယ်ဆိုတာပဲဟာလေကုစားနေတဲ့ဝရိယပဲကုစားနေတဲ့ဝရိယပဲကိုကံဆိုတာပဲဟာလေကိုကံဆိုတာပဲဟာလေဘေးရန်ကင်းတဲ့နိဗ္ဗာန်ပဲဘေးရန်ကင်းတဲ့နိဗ္ဗာန်ပဲကာတ္တဝါပဲသူလေကာတ္တ သဟောကိနယနာဘေကဲအပြည့်နဲ့အလွားဆိုပြီးဟောလိုက်တာကုံသွားပြီပြိတ္တာအဲ့ဒီမှာဖောင်ဖွဲ့ဖို့ရအပြင်ထူမနေနဲ့ဆိုပြီးတော့မြတ်စွာဘုရားကဘာပြောထားတယ်လဲဖောင်ဖွဲ့ပြီးကုရတဲ့ကလက်ချင်နဲ့ကုရတယ်မဟုတ်လားအေးသီလကခြေတော်တယ်တရားတရားကလက်တယ်ဟောအဲ့ဒီမှာလည်းပဲအပြင်းကြီးနေမှဆိုရင်ဒီဖောင်ဖွဲ့နိုင်မအောင်မလားမနိုင်ပါဘူး ဒါကြောင့်လည်းခွန်အားကောင်းနေပြီမဲ့လို့အပြင်းဖက်နေရင်ဖြင့်ဩရိယံသူလက်ကမလွတ်သေးဘူးဆိုတာလေဘုန်းကြီးတို့ပြိဋ္ဌာသဘောပေါက်နားရှင်းကြပါစေလို့မှန်ရလားမှန်ပါဘူးဒီဒါကြောင့်ဩရိဘုန်းကြီးတို့အာသီဝိသောပမသောတာဆိုတဲ့ဘေးလွတ်ရာသွားဥလူသာဆိုတဲ့တရားသည်ဤတွင်မဲ့နေဋ္ဌိတံမြာဟုတ်ပါလားဒါကြောင့်ဒါနန္တရာတုသတ္တာယသီလာရခန္တုသဗ္ဗတာ ဘာဝနာပိရတဝန္တုတရန္တုဘဝသာကရဘွန်တော်43ချိန်မြောက်ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဝိပဿနာတရားညွှန်ကြားပြသတော်မူသည့်ဩဝါဒခံယူပူဇော်ဘွားသဖြင့်ဆင်ရင်ကျင်းပပူဇော်ကြတဲ့ဥဒကဒကမအပေါင်းတို့တုံမေဘေးလွတ်ရာကိုသွားလိုကြတဲ့သင်္ဒကဒကမအပေါင်းတို့တို့သည်ဒါနာ သာဒယယရဏသုံးနာကံကံရဲ့အကျိုးများနိုးယုံကြည်သာဒတရားကိုစီဖြင့်ဒါနပေလူစာခ ပါရမီမြောက်တဲ့မြတ်ဒါနတွေကိုတရန္တုစေရနာသုံးပါးညီထားပြီးကြိုးစားမှသွေလူဒါနိုင်ညပါကုန်စေသီလဒါနမှသည်ရှိသောချီလျက်အဘပင်စသည်ထင်၏ဟုဆယ်လီပိုင်းခြားကိုခြင်းလို့ခေါ်တဲ့သီလတရားတွေကို တရာခါကသင်္ကရခန္ဓုကောင်းစွာနေဇာမသမသွေခြင်းသုံးဆောက်တည်နိုင်ညာပါကုန်စေဘာဝနာပိရတာသီလမသိရှိသောခြိလျေသမတဝိပဿနာဘာဝနာလုံငန်းအထတနို့၌ရွှင်လန်းမွေလျော်ပြောကြီးပြောကြကုန်သည်ဟွန်တူတောင်းနိုင်တာတိုင်းအထုတ်တိုင်းမသွေကိုကြီးကောငါဖြစ်နိုင်ရပါကုန်စေဘဝသာကရာ ဒါနာသီလဘာဝနာခြေပါလျက်ကာမရူပအရူပဥဘဝပင်လည်းရေပညာကြီးကိုလည်းပဲတရဏုမခင်ရှစ်ထွယ်သင်မောလေဖြင့်မသွေမထောက်ဟိုကံရအောင် တောက်ချောက်မသွေကူမြောက်တော်မူနိုင်ကြပါစေကုန်တည်း ကိုင်းအမြဝေရဆိုယနေ့ပြုရယနေ့ပြုရကုသလအဟုံကုသလအဟုံဝီစီဘဝေဝီစီဘဝေအောက်ထလွန်ချုံအောက်ထလွန်ချုံလူရောနာယောလူရောနာယောဓမ္မယောအကုန်ဓမ္မယောအကုန်တဘူယောသံယောတဘူယောသံယောကြည်မစိုးဘူးမစိုးဘူးသူတို့မေတ္တာတချမ်းပဲမေတ္တာနော် ရဘိုးရောတန်ရောကြီးကရောအစုံကိုဟာရောဒီဟာရောအဲ့ဒါရောအစုံဟိုဟာကဟိုဟာပြောတာဒီဟာကအဲ့ဒီဟာပြောတာအဲ့ဒီဟာကပဟေလိဟာပဟေလိဖြစ်နေမှာအရသာရှိတယ်ဗျာနော်ဟိုဟာရောဒီဟာရောအဲ့ဒါရောအစုံ ဘေဝေငဘေဝေငအမြာရစေကုန်အမြာ ရေပြင်းဆိုတာဩဃ၄ပါးလို့တရားအဆုံးဂါထာနဲ့ဘုန်းကြီးတို့သိငဲ့တာကိုပြိဿအဲ့ဒါသဘောပေါက်နားရှင်းကြခြင်းဖြင့်ကိုယ်နှုတ်စိတ်ဝမ်းငြိမ်းချမ်းသာယာချပါစေ